15ခုတဆောင်မုံလကွယ်နေ့အင်္ဂလိပ်လို23ရက်17လ2003ခုပန္နိဒါရမဆံမိုင်ကုန်းတော်စခန်းရိပ်သားမှာတရားဟောဖို့အလှည့်ကြပါလေအရင်တစ်ပတ်ကတတိပဋ္ဌာန်အကြောင်းလည်းငယ်ပြောခဲ့ပြီးတော့ခုတစ်ပတ်အဲ့ဒီတတိပဋ္ဌာန်အဆက်ကိုပဲဆက်ပြီးတော့ပြောပါမယ်အခုဒီဆံမိုင်ကုန်း ပဏိဒါရမဒေါစခန်းရိပ်တာမှာယောဂီတွေလာပြီးတော့မနေ့အိယာထကနေပြီးတော့ညအိယာပြန်ဝင်သည့်အထိစဉ္ညာရှောင်မှတ်လိုက်ထိုင်ပြီးမှတ်လိုက်တဲ့တရားတွေမှတ်နေရတယ်။အဲ့ဒီတရားတွေမှတ်နေတာဟာမှတ်နည်းတွေကဘသူကပြောခဲ့တာတုံးဆိုတော့ဘုရားမိန့်တော်မူခဲ့တာပါပဲ။ဘုရားကတတိပဌာဏတုတ်တော်မှာယောဂီတွေမှတ်နေတဲ့မှတ်နည်းတွေကိုမိန့်တော်မူခဲ့အဲ့ဒီမြတ်စွာဘုရားမိန့်တော်မူခဲ့တဲ့ဒေသနာတော်တွေအရမာစီဆရာတော်ဘုရားကြီးက အဲလမ်းညွန်လို့မို့လို့ယောဂီတွေအခုအဲ့ဒီတရားမှတ်နည်းတွေနဲ့မှတ်နေကြတာပေါ့လေမြတ်စွာဘုရားကိုယ်တော်တိုင်လည်းပဲဒီတတိပဌံတရားကိုမှတ်ပြီးတော့ဘုရားဖြစ်ခဲ့ရဒီတတိပဌံတရားကြိုးစားအားထုတ်လို့မို့သူ့မှာအကျိုးတွေရတာကို သူကိုယ်တိုင်လည်းသိခဲ့ရတယ်အဲ့ဒီလိုသူ့မှာအကျိုးတွေရတာကို တွေ့ရလို့တရားတွေလည်းပဲအဲ့ဒီအကျိုးတွေရရှိကြပါစေဆိုပြီးတော့ကြီးမားတဲ့မဟာကရုဏာတော်နဲ့အကျိုးတွေရစေခြင်းလွန်းလို့မြတ်စွာဘုရားက ဒီတတိပဌာန်ရှုနည်းတွေကိုယောဂီတွေမှတ်အောင်သင်ပေးခဲ့ဒါကြောင့်မို့ယောဂီတွေမှတ်နေကြအဲဒီတော့ဒီတတိပဌာန်တရားအားထုတ်တာအကျိုးရှိတယ်ဆိုတာကတော့ယောဂီတွေသိနေကြတယ်မြတ်စွာဘုရားမိန့်တော်မူခဲ့တာကအကျိုး9မျိုးရတယ်တဲ့9မျိုးရတဲ့အကြောင်းလည်းပဲယောဂီတွေဘုဒ္ဓရှိထားကြမှာပါပဲဒီတတိပဌာန်တရားကိုအားထုတ်ကြယောဂီတို့တတိပဌာန်တရားအားထုတ်ကြခန္ဓာကိုယ်ထဲမှာပေါ်လာတဲ့အမူအရာမှန်သမျှသွားတာယတ္တာထိုင်တာလျောင်းတာ ဣရိယာပုတ်ကြီး၄ပါးနဲ့ကိုယ်ရာဆန္ဒစတဲ့အသေးမဣရိယာလေးတွေဣရိယာပုတ်လှုပ်ရှားမှုလေးတွေဒါလေးတွေမှတ်ကြကိုအမှုရမှန်သမျှမှတ်ကြ ကောင်းတဲ့ခံစားမှုဆိုးတဲ့ခံစားမှု မကောင်းမဆိုးရိုးရိုးအလေအလတ်ခံစားမှုကိုယ်ထဲမှာပဲဖြစ်ဖြစ်သိထဲမှာပဲဖြစ်ဖြစ်အဲ့ဒီခံစားမှုတွေကိုမှတ်ကြရှုမှတ်ကြစိတ်တွေပေါ်လာလို့ရှင်စိတ်လွင်တာစိတ်ပြောတာစိတ်ဆင်းရဲတာစသည်အဲ့ဒီစိတ်တွေပေါ်လာလို့ရှင်လည်းမှတ်ကြ မြင်နာကြတာစတဲ့သဘောတရားအာယုန်တွေပေါ်လာလို့ရှိရင်မှတ်ကြဒီလိုပဲမြတ်စွာဘုရားကရိုးရိုးလေးပြောမယ်ဆိုလို့ရှိရင်တော့တရားနာကြတဲ့ပုဂ္ဂိုလ်တွေကဒီတတိပ္ပံတရားအားထုတ်ဖို့ဒီလောက်ကြောင်စိတ်ဝင်စားခြင်းမှာဝင်စားကြတတိပ္ပံတရားအားထုတ်ကြလို့ဒီလိုပဲပြောနေလို့ရှိရင်တော့စိတ်ဝင်စားမှုနည်းမယ်တဲ့ဥပမာနဲ့အထကရာကဆိုပါတယ်ပြပါတယ် တသိန်းလံကဗလာကိုရောင်းတဲ့ကုန်းတဲ့တူတဲ့တသိန်းလံကဗလာကြီးကင်ပြီးတော့ကဗလာပြိုးကဗလာပြိုးဆိုပြီးတော့သူကတလန်းဝင်တလန်းတွေမြို့ထဲရွာထဲတွေထဲမှာရှောက်လှဲ့အော်ရဲရောင်းတဲ့ကဗလာကိုအဲ့ဒီလိုရောင်းရတဲ့အခါကဗလာပြိုးကဗလာပြိုးလို့အဲ့ဒီအော်တန်ကိုကြားတဲ့လူတွေကနေပြီးတော့ဘာကဗလာလဲကဗလာတွေလောကမှာပေါ်လွန်းလို့ကဗလာတွေဆိုတာက ဒီသဘင်တွေနဲ့လှုပ်ထားတဲ့ကဗလာလည်းရှိတယ်၊သားမီးတွေနဲ့လှုပ်ထားတဲ့ကဗလာတွေလည်းရှိတယ်။အဲဒီလိုကဗလာတွေကတော့အနံ့လည်းဆိုးတယ်၊အတွေ့အထိကလည်းကြမ်းထမ်းတယ်။ကဗလာဆိုတာအမျိုးမျိုးရှိတာပဲ။ဒီလူကကဗလာပြုတ်ကဗလာပြုတ်နဲ့အော်ပြီးတော့ရောင်းနေတယ်။ဘယ်လိုကဗလာလဲလို့သူတို့ကမသိကြတဲ့အခါတော့စိတ်မဝင်စားဘူးပေါ့။သူရောင်းနေတာကတော့တကယ်တန်ဖိုးရှိတဲ့တသိန်းနံကဗလာကြီးပါပဲရောင်းနေတာ။လူတယောက်ကတော့အဲဒီလိုကဗလာပြုတ်ကဗလာပြုတ်လို့ဒီလိုမအော်ဘူးသူက။ သူ့ရဲ့ကဗလာအမတန်ကောင်းတဲ့အကြောင်းပြောတယ်တန်ဖို့အမတန်ဘလောက်ကြီးတယ်ရည်သွေးကဘလို့ကောင်းတယ်ဘလို့ခိုင်းတယ်အယောင်သွေးကဘလို့ကောင်းတယ်စသဖြင့်အဲ့ဒီကဗလာမှာရှိတဲ့တကယ်ဂုံအစစ်အမှန်တွေကိုဖော်ထုတ်ပြီးတော့သူကကြောညာတယ်အော်ဟစ်အဲ့ဒီလိုအော်ဟစ်တဲ့အခါတော့ကဗလာအဲ့ဒီသူ့ရဲ့ကဗလာအကြောင်းကိုကြားရတဲ့လူတွေကစိတ်ဝင်စားကြဝယ်နိုင်တဲ့သူတွေကလည်းဝယ်ကြတယ်အဲ့ဒီကဗလာကို မဝယ်နိုင်တောင်မှအဲ့ဒီကဗလာကိုကြည့်ရင်လည်းစိတ်ကလေးတော့ဖြစ်သွားကြတယ်လာပြီးတော့ဝိုင်းပြီးတော့ကြည့်ကြတဲ့ကဗလာကိုလေ့လာကြတယ်အဲ့ဒီလိုပဲတဲ့မြတ်စွာဘုရားကယဟန်တို့ယောဂီတို့တတိပ္ပံတရားအာထုတ်ကြအာထုတ်ကြကာယ ानु ပဒနာတတိပ္ပံပွားများကြဝေဒနာ ानु ပဒနာတတိပ္ပံပွားများကြစိတ်ဓာ ानु ပဒနာတတိပ္ပံပွားများကြဓမ္မ ानु ပဒနာတတိပ္ပံပွားများကြအာထုတ်ကြလို့ဒီလိုလေးပြောရုံနဲ့တော့ ကြားနာရတဲ့ပရိသတ်တွေကတရားအားထုတ်ဖို့စိတ်ဝင်စားကြမယ်မဟုတ်ဘူးစိတ်ဝင်စားတော့စိတ်ထက်တန်ကြမယ်မဟုတ်ဘူးဒါကြောင့်မို့တဲ့မြတ်စွာဘုရားကအကျိုးတွေပြပြီးတော့ဟောတယ်ဘယ်လိုဟောတော့ဆိုတော့ဧကယနောယံဘိကဝေမေကောတတနံဝိတုဒ္ဓိယသောကပရိဒီဝနံသမတိကမာယဒုက္ခဒေါမနတနံအထင်ကမာယညာယတအဓိကမာယနိဗ္ဗာနတသစ္စည်းကရိယာယ ယတိရန်စတ္တာရောတတိပဋ္ဌာနာတဲ့ဘိက္ခဝေယဟန်တို့ယတိရန်ယေဤမေစတ္တာရောတတိပဋ္ဌာနာအကျင့်တတိပဋ္ဌာန်၄ပါးတရားလမ်းစဉ်သည်တန်တိရှိကြပါပေကုန်၏အယံဤတတိပဋ္ဌာန်၄ပါးတရားလမ်းစဉ်သည်တတ္တနံဖယပစ္စည်းကဗုဒ္ဓအရိယသာဝကအလောင်းတော်အပေါင်းတို့၏ဝိတုရိယကိလေသာညေကြေးမှကင်းဝေးစင်ကြယ်ဖို့ရာဧကာယနောမကောတကြောင်းဤတော်လံတခုဤတော်လံမေသည်တဲ့ မြတ်စွာဘုရားကယဟန်တို့တဲ့တတိပဌံတရားအာထုတ်ကြအာထုတ်ကြဒီလိုတွေမပြောဘူးမြတ်စွာဘုရားကတတိပဌံတရားအာထုတ်လို့ရှိရင်ရရှိနိုင်တဲ့အကျိုးတွေကိုဖော်ထုတ်ပြီးတော့မိန့်တော်မူတဲ့အဲ့ဒီအကျိုးတွေကဘာတွေတုံးဆိုတော့နံပါတ်1တဲ့တတ္တာနံဝိတုဒ္ဓိယတရဝရီတဏ္ဍမှာရှိနေတဲ့စိတ်အငြိအကျေးတွေကင်းစင်သွားမယ်တဲ့လောဘကြီးတဲ့သူတွေလောဘနေမယ်အဲတတိတွေအားကောင်းလာရင်တော့ လောဘတွေအကုန်ပြောက်သွားမယ်အကုန်ကင်းသွားမယ်ငြိမ့်သွားမယ်နှံ့စင်သွားမယ်ဒေါသကြီးတဲ့သူတွေဒေါသနဲ့မဲအဲနောက်ဆိုရင်ဒေါသတွေအကုန်ကုန်သွားမယ်မာနာကြီးတဲ့သူတွေအိတ်တာကြီးတဲ့သူတွေမစ္စရိယကြီးတဲ့သူတွေစိတ်အငြိအကျေးတွေများတဲ့သူတွေတတိပဒံတရားအားထုတ်ရင်တဲ့စိတ်အငြိအကျေးတွေကင်းစင်သွားမယ်တဲ့ကိုယ်စိတ်ကလေးကိုပြုပြင်ခြင်းတဲ့သူတွေတတိပဌာန်နဲ့ပဲပြုပြင်လို့ရတယ်တဲ့ စိတ်ဆိုတာဒီတိုင်းပြထားလို့ရှိရင်တော့ဘယ်တော့မှသူကကောင်းတာမဟုတ်ဘူးစိတ်တဘာဝကပါပတမင်ရမတိမနောတဲ့မနောစိတ်ဆိုတာကပါပတမိန်မကောင်းတဲ့အာယုံမှာပဲမကောင်းမှုမှာပဲရမတိမွေးလျော်တယ်တဲ့မကောင်းတဲ့အာယုန်ဒီမှာပဲမကောင်းမှုမှာပဲစိတ်ဆိုတာကျင်းလဲကျက်စားသွားလာပြီးတော့ပြောနေတာပဲတဲ့အမြဲတမ်းလောဘအငြိအကြီးတွေနဲ့ပြီးနေတယ်ဒေါသအငြိအကြီးတွေနဲ့ပြီးနေတယ် မာမာနာအိတ်တမစ္စရိယအစရှိတဲ့အညီအကျေးတွေနဲ့ကိုယ်စိတ်ကလေးမှာပေးနေတော့တာအဲ့ဒီပေးနေတဲ့အညီအကျေးတွေပေးနေတဲ့ဒီစိတ်ကလေးဒီတိုင်းပြထားရင်တော့ဘယ်တော့မှမတန့်စင်ဘူးတဲ့တန့်စင်အောင်လုပ်ချင်ဘုရားကတတိပဋ္ဌာန်အာထုတ်တဲ့လောဘကြီးတဲ့သူတွေလောဘနေခြင်းတတိပဋ္ဌာန်အာထုတ်ဒေါသကြီးတဲ့သူတွေဒေါသနေခြင်းတတိပဋ္ဌာန်အာထုတ်မာနာကြီးတဲ့သူတွေမာနနေခြင်းတတိပဋ္ဌာန်အာထုတ်အိတ်သာကြီးတဲ့သူတွေအိတ်သာနေခြင်းတတိပဋ္ဌာန်အာထုတ်မစ္စရိယကြီးတဲ့သူတွေမစ္စရိယ နဲခြင်းတတိပဌံအာထုတ်တဲ့နေယုံနေမကအကုန်လုံးကင်းပြောက်သွားအောင်လည်းပဲဒီတတိပဌံကစွန့်နိုင်ပါတယ်ဒါကြောင့်လောဘဒေါသမောဟမာမနအိတ်တမေတ္တရိယအစရှိတဲ့ဒီစိတ်အညီအကျေးတွေကင်းဝေးစင်ကြယ်ခြင်းရင်တတိပဌံအာထုတ်တဲ့တတိပဌံအာထုတ်လို့ရှိရင်ကိုယ်တဏ္ဍမှာရှိနေတဲ့စိတ်အငြိအကျေးတွေကင်းဝေးစင်ကြယ်သွားမယ်တဲ့ကင်းဝေးစင်ကြယ်ခြင်းအကျိုးနံပါတ်1ရတယ်တဲ့ဘုရားကမိန့်တော်မူတဲ့ ဒီတော့တတိပဒံအာထုတ်နေကြတဲ့ပုဂ္ဂိုလ်တွေဩငါတို့ဖောင်းနာပိန်နာတွေမှလိုက်စိတ်လွင့်နာတွေမှလိုက်နာရာကျင်နာတွေမှလိုက်ပညာလျှောက်တယ်ဆိုရင်ဘယ်လန်းနဲ့ညာလန်းနဲ့ကြွရဲချရဲကြွရဲလန်းနဲ့ချရဲနဲ့မှတ်နေရတယ်တခါလာလဲဓမ္မတခါလာလဲဓမ္မဘာအကျိုးတွေလဲရာမမသိလို့ဒီလိုမတွက်ပါနဲ့တဲ့ဘုရားကအကျိုးမရှိဘူးမဟုတ်ဘူးအကျိုးရှိတယ်တတိပဒမှတ်နေလို့ရှိရင် စိတ်အငြိအကြီးတွေကင်းဝေးစင်ကြယ်နေတာပဲတစ်ခါမှယင်တစ်ခါစင်ကြယ်တယ်နှစ်ခါမှယင်နှစ်ခါစင်ကြယ်တယ်အခါကမှအခါစင်ကြယ်တယ်ပေါ့အကြည်မောင်းများစွာမှတ်နိုင်ရင်အကြည်မောင်းများစွာစင်ကြယ်နေတာပဲမှတ်နိုင်သလောက်စင်ကြယ်နေတယ်တဲ့စိတ်စင်ကြယ်ခြင်းအကျိုးရတယ်နံပါတ်1မြတ်စွာဘုရားကတောကပရိဒီဝါနံဓမ္မတိတ်ကမာရတဲ့တောကဆိုတာဝမ်းနေတာပရိဒီဝဆိုတာငိုကြွေးတဲ့ ဒီဝတဲ့ငိုကြွေးကြတယ်တဲ့ငိုစရာအကြောင်းအရာတွေအခြေအနေတွေနဲ့တိုက်ဆိုင်လာတဲ့အကံမှာဝမ်းနဲ့ယုံနဲ့မကဘူးစိတ်ထဲမှာဝမ်းနဲ့ယုံနဲ့မကဘူးမျက်ရည်ပါထွက်လာကြတယ်အတန်ဒီပါအော်ဟစ်ပြီးတော့ငိုကြွေးကြတယ်အင်းဒီလိုငိုခုကြတာပါပဲဒီလူတွေအကုန်လုံးကလေးဘဝဆိုအော်ဟစ်ငိုလာတာပဲလူကြီးဘဝလည်းအကြောင်းမျိုးမျိုးနဲ့ငိုလာကြရတာပါပဲအေးဝမ်းနဲ့ရတာလည်းမကောင်းဘူးငိုကြွေးရတာလည်းမကောင်းဘူးဆင်းရဲတယ်ပင်မနဲ့ အဲဒီလိုမကောင်းတဲ့တောကတွေပရိဒီဝတွေဝမ်းနဲ့ငိုကြွေးမှုဝမ်းနဲ့ပူဆွေးမှုတောက ပြောက်တောကပြောက်ရေးအတွက်ဟောဒီတတိပဌာန်အကောင်းဆုံးဆေးပဲတဲ့ဒါကြောင့်မို့တောကပြောက်ခြင်းလဲတတိပဌာန်အာထုတ်ပရိဒီဝငိုကြွေးပြီးတော့မျက်ရည်တွေကြနေရတယ်ဆိုလို့ရှိရင်လည်းပဲအဲဒီတတိပဌာန်ပဲအာထုတ်တတိပဌာန်အာထုတ်တောကလည်းပြောင်းမယ်ပရိဒီဝတွေလည်းလွန်မြောက်မယ်အဲ့ဒီအကျိုးတွေလည်းရတယ်အကျိုးဘယ်နှမျိုးရှိသွားပြီတော့ ဘယ်နှမျိုးတော့ဩစိတ်စင်ကြယ်တာကနံပါတ်1နံပါတ်2ကတောကကိုလွန်မြောက်တယ်နံပါတ်3ကပရိဒီဝကိုလွန်မြောက်တယ်ဆိုတော့တောကနဲ့ပရိဒီဝကတူသလားမတူဘူးတောကဆိုတာကစိတ်ထဲမှာဝမ်းနဲ့ယုံမဲ့ပရိဒီဝဆိုတာမျက်ရည်ထွက်လာလောက်အောင်သူကဝမ်းနေတာဆိုတော့သူကပိုးပြင်းထန်တယ်တောကနဲ့ပရိဒီဝမတူဘူးဒီတော့တောကကိုလွန်မြောက်ရခြင်းဟာအကျိုး တမျိုးပရိဒီဝါကိုလွန်မြောက်အခြင်းကအကျိုးတမျိုးနှစ်မျိုးဆိုတော့ရှေ့ကတမျိုးနဲ့ပေါင်းလိုက်တော့သုံးမျိုးဖြစ်သွားတယ်ဒုက္ခဒေါမနတနာအထင်ကမာယတဲ့ဒုက္ခဆိုတာကိုယ်ဆင်းရဲတာဒေါမနတဆိုတာစိတ်ဆင်းရဲရကိုယ်ဆင်းရဲမှုဟောဒီတရားနာနေကြတဲ့ပုဂ္ဂိုလ်တွေတရားဟောတဲ့ပုဂ္ဂိုလ်ရောတတိပဒံအာထုအာထုမှတာသောတာပန်ဖြစ်နိုင်သောတာပန်ဖြစ်ခြင်းရင်တတိပဒံအာထုရတယ် တက္ကရာကံနဲ့တက္ကရာကံမိမဲ့ပညာတက္ကရာကံဖြစ်ခြင်းလည်းပဲဒီတတိပဌာန်ပဲအားထုတ်ရတာပဲအနာကံဖြစ်ခြင်းလည်းဒီတတိပဌာန်ပဲအားထုတ်ရတာပဲယဟနာဖြစ်ခြင်းလည်းဒီတတိပဌာန်ပဲအားထုတ်ရတာပဲဒါကြောင့်မဲ့လေးပါတဲ့သောတာပတ္တိမဲ့ညာတက္ကရာဂာမိမဲ့ညာအနာဂါမိမဲ့ညာဟတ္တမဲ့ညာအဲ့ဒီမဲ့ညာလေးပါရခြင်းလည်းပဲဒီတတိပဌာန်အာထုတ်တဲ့တတိပဌာန်လေးပါအာမထုတ်ဖဲနဲ့မတ္တိရတယ်ဖူရီရတယ်နဲ့ရှောက်ပြောနေအဲ့ဒီအပြောတွေ အနှစ်သာရမပါတဲ့အကာအပြောတွေပဲဒီမှမှန်တဲ့အပြောတွေတတိပဒံလက်လွတ်ထားလို့ကတော့ဘယ်မဲ့ဘယ်ဖို့မှမရဘူးဝိပဿနာပညာတော်မဖြစ်ဘူးဒါကြောင့်ညာယတအဓိကမာယအရိယမဉ္ဇဉ်ရရင်လို့ရှိရင်တဲ့တတိပဌံအာထုတ်တတိပဌံအာထုတ်လို့ရှိရင်အရိယာမဉ္ဉဏ်ကြီးရမယ်တဲ့အဲ့ဒီအရိယာမဉ္ဉဏ်ရခြင်းကတမျိုးပေါင်းတော့6မျိုးရှိပြီနောက်ဆုံးက နိဗ္ဗာနတသစ္စည်းကရိယာယာတဲ့နိဗ္ဗာန်ကို မျက်မှောက်ပြုခြင်းရင်တတိပဋ္ဌာန်အာထုတတိပဋ္ဌာန်အာထုလို့ရှင်အရိယာမဉ္ဇဏ်ဤရမယ်တဲ့သူတောင်းရတဲ့အခါမှာတော့ရှုလဲစိတ်မဝင်စားပါဘူးဆိုရိုးဆိုခြင်းမို့ဆိုပြီးတော့တောင်းလိုက်တာနိဗ္ဗာန်လည်းတကယ်မလို့ခြင်းလှပါဘူးအဲအဲ့ဒီလိုသူတောင်းရတဲ့အခါမှာတော့ နိဗ္ဗာန်ကိုလိုချင်လို့ပဲဆူတောင်းဆူတောင်းနိဗ္ဗာန်ကိုမလိုချင်ဘဲနဲ့ပဲဆူတောင်းဆူတောင်းနိဗ္ဗာန်ရရင်ရင်တော့တတိပဋ္ဌာန်အားထုတ်ရမယ်တဲ့တတိပဋ္ဌာန်အားထုတ်လို့ရှိရင်နိဗ္ဗာန်ရမယ်ဒုက္ခကတိန်ချုပ်ငိမ့်တဲ့နိဗ္ဗာန်ရောက်ရှိသွားမယ်တဲ့ဒီတော့ယောဂီတွေဒီမှာလာပြီးတော့မနေ့အိယာထကနေပြီးတော့ညအိယာဝင်သည်အထိမှတ်နေရတယ်ဖောင်းတာပိန်တာစသည်မှတ်နေရတယ်အဲ့ဒီမှတ်နေတဲ့လုပ်ငန်းတွေ အဲမျိုးစုံမှတ်ရတဲ့အာယုံမျိုးစုံမှတ်ရတဲ့အဲ့ဒီမှတ်တိုင်းမှတ်တိုင်းအကျိုးအဲအကျိုးရှိသလားမရှိဘူးလားလို့ပြောလို့ရှိရင်အကျိုးရှိတယ်အကျိုးဘယ်နှမျိုးလဲဆိုတော့9မျိုးတဲ့နံပါတ်1ကဘာတော့စိတ်စဉ်ကြည်ခြင်းအကျိုးတဲ့နံပါတ်1ကနံပါတ်1ကဘာတော့နံပါတ်2သတိပဋ္ဌာန်အားထုတ်ရင်ရရှိနိုင်တဲ့အကျိုးကနံပါတ်2ကတောကကိုလွန်မြောက်နိုင်တယ်နံပါတ်3က ပရိဒေဝကိုလွန်မြောက်နိုင်တယ်နံပါတ်၄ကဒုက္ခပါဠိလိုဒုက္ခမြန်မာလိုပြောရင်ကိုယ်ဆင်းရဲတွေလွန်မြောက်နိုင်တယ်နံပါတ်၅ကပါဠိလိုပြောရင်ဒေါမနတမြန်မာလိုပြောရင်စိတ်ဆင်းရဲမှုတွေလွန်မြောက်နိုင်တယ်ဘယ်နှမျိုးရှိသွားပြီတော့နံပါတ်6ကမဲ့ဉဏ်ကိုရနိုင်တယ်တဲ့6မျိုးရှိသွားပြီနောက်ဆုံးက နိဗ္ဗာန်ကိုရနိုင်တယ်တဲ့အဲအကျိုးခုနှစ်မျိုးရရှိနိုင်တယ်တဲ့မြတ်စွာဘုရားကအဲ့ဒီထဲမှာမကောင်းတဲ့အရာ၄မျိုးပါတယ်တောကမကောင်းမှုပရိဒေဝမကောင်းမှုဒုက္ခကိုဆင်းရဲတာမကောင်းမှုဒေါမနတစိတ်ဆင်းရဲတာမကောင်းမှုမကောင်းတဲ့ဆိုးကျိုး၄မျိုးကိုလည်းတတိပ္ပံတရားအားထုတ်လို့ရှိရင်ဖယ်ရှားနိုင်တယ်တဲ့ ကောင်းတဲ့အကျိုးထူးခြားတဲ့အကျိုး၃မျိုးရှိတယ်အဲ့ဒါကဘာလဲဆိုတော့နံပါတ်1စိတ်စင်ကြယ်ခြင်းတဲ့ဒါလည်းထူးခြားတဲ့အကျိုးပဲမဲ့ညာ၄ပါးတဲ့အဲ့ဒီအကျိုးကလည်းပဲထူးခြားတဲ့အကျိုးပဲကောင်းတဲ့အကျိုးပဲနိဗ္ဗာန်တဲ့အဲ့ဒီအကျိုးကလည်းပဲထူးခြားတယ်ကောင်းတယ်အဲ့ဒီအကျိုး ကောင်းတဲ့အကျိုးက၃မျိုးမကောင်းတဲ့ဆိုးကျိုးကိုပယ်တာက၄မျိုးပေါင်းတော့ 9မျိုးတဲ့အဲ့ဒီ9မျိုးသောအကျိုးတွေရတယ်ယဟန်တို့တတိပဒံအာထုတ်ကြတတိပဒံအာထုတ်လို့ရှိရင်အဲ့ဒီ9မျိုးရတယ်မြတ်စွာဘုရားကမိန့်တော်မူတဲ့အခါတော့အဲ့ဒီတတိပဒံအကျိုးတွေနာကြားရတဲ့ပုဂ္ဂိုလ်တွေကဩတတိပဒံဆိုတာအမတန်အကျိုးရှိတာပဲတတိပဒံလုပ်ငန်းဟာ အကျိုး9မျိုးတောင်ရတဲ့မကောင်းတဲ့ဆိုးကျိုးတွေကို၄မျိုးတောင်ပယ်ရှားတဲ့ကောင်းတဲ့အကျိုး3မျိုးကို ပေးနိုင်တဲ့အမတန်စိတ်ဝင်စားစရာကောင်းတဲ့အမတန်အကျိုးကြီးမားတဲ့အလုပ်ပဲလို့အဲ့ဒီလိုနားလည်ပြီးတော့တတိပဌံတရားနာယူမှတ်သားခြင်းရတယ်လိလာခြင်းရတယ်စောင့်ထားခြင်းရတယ်သူများတွေလည်းပြန်ပြီးတော့ပို့ချပေးခြင်းရတယ်ကိုကိုယ်တိုင်လည်းပဲကျင့်သုံးခြင်းစိတ်တွေဖြစ်လာတယ်ကျင့်သုံးရတယ်ဟောအကျိုးတွေပြောပြတဲ့အခါတော့စိတ်ဝင်စားလာကြတယ်တဲ့ယောဂီနံပါတ်1အကျိုးကဘာလဲဆိုတော့ တတ္တနံဖယပစ္စည်းကဗုဒ္ဓအရိယတာဝကအလောင်းတော်အပေါင်းတို့ဤဝိတုရိယကိလေသာညစ်ကြေးမှကင်းဝေးစင်ကြယ်ခြင်းငှာတဲ့တတိပဒံလေးပါအားထုတ်လို့ရှိရင်တဲ့စိတ်အညစ်အကြေးကင်းဝေးစင်ကြယ်မယ်တဲ့စိတ်အညစ်အကြေးကင်းဝေးစင်ကြယ်သွားကြတဲ့ပုဂ္ဂိုလ်တွေတတိပဒံတရားအားထုတ်ပြီးလို့တတိပဒံတရားအားထုတ်လို့စိတ်အညစ်အကြေးတွေကင်းဝေးစင်ကြယ်သွားကြတဲ့ပုဂ္ဂိုလ်တွေတဲ့ရှေးရှေးမှာ မရေမတွက်နိုင်ပါဘူးတဲ့ဘယ်လိုပုဂ္ဂိုလ်တွေတုံးဆိုတော့တပ်ပင်ညုဖရာအလောင်းတွေတဲ့အဲ့ဒီတပ်ပင်ညုဖရာအလောင်းတွေဖရာဖြစ်သွားကြအဲ့ဒီဖရာဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဘာကိုမှတ်သွားရသလဲတတိပဒံ၄ပါးမှတ်ပြီးတော့ဖရာတိုင်းဖရာတိုင်းတတိပဒံ၄ပါးပွားများပြီးတော့သွားရတယ်ဂေါရမဖရာလည်းတတိပဒံ၄ပါးပွားများသွားရတာပဲကတ္တပဖရာလည်းတတိပဒံ၄ပါးပွားများသွားရတာပဲ ကတ္တဗကောနာကမနအဲလျှောက်အဲ့ဒီရှိတွက်လို့ရှိရင်မရေမတွက်နိုင်အောင်ပါပဲဘုရားရှင်တွေဘုရားဖြစ်တော်မူသွားကြတယ်အဲ့ဒီဘုရားဖြစ်တော်မူသွားကြတဲ့ဘုရားတိုင်းဘုရားတိုင်းဟာတတိပဌံအာမထုဖဲနဲ့ဘုရားဖြစ်တဲ့ပုဂ္ဂိုလ်ရှိလားမရှိဘူးဘုရားဖြစ်ရှင်လည်းဒီတတိပဌံတရားအားထုတ်ရတာပဲဘုရားလောင်းဆိုတဲ့ပုဂ္ဂိုလ်တွေက သုံးမျိုးရှိတယ်တပ်ပင်ညုဘုရားလောင်းသိစရာမှန်သမျှတရားတွေကိုဆရာမပါဘဲနဲ့ကိုယ်ပိုင်ဉာဏ်နဲ့သိတဲ့ဘုရားဘုရားလောင်းတွေကသုံးမျိုးရှိတယ်ပညာဓိကဘုရားလောင်းနဲ့တတ္ထာဓိကဘုရားလောင်းနဲ့ဝရိယာဓိကဘုရားလောင်းနဲ့ဘုရားလောင်းဘယ်နှမျိုးရှိတော့ပြန်ပြောကြည့်သားမှာ ပညာဓိကဘုရားလောင်းဆိုတာလေးအသင်ချေးနဲ့ကဘာတသိမ့်ပါရမီဖြည့်ရတယ်။သတ္တဓိကဘုရားလောင်းတွေကတော့ရှစ်အသင်ချေးနဲ့ကဘာတသိမ့်ပါရမီတွေကိုဖြည့်ရတယ်။ဝရိယဓိကဘုရားလောင်းတွေကတော့16သင်ချေးနဲ့ကဘာတသိမ့်ပါရမီဖြည့်ကြရတယ်တဲ့။ရှစ်အသင်ချေးကဘယ်လိုဘုရားလောင်းတွေဖြည့်ရတာတော့တတ္တဓိကဘုရားလောင်းတွေတဲ့။ 16အသင်္ချေရောက်တော့ဝရိယာတိက ဖရာလောင်းနေပါရမီဖြည့်ရတယ်တဲ့အဲ့ဒီလိုဖရာလောင်းနေတတ္တပညာတိကဖရာလောင်းမဲ့ဖြစ်ဖြစ်တတ္တာတိကဖရာလောင်းမဲ့ဖြစ်ဖြစ်ဝရိယာတိကဖရာလောင်းမဲ့ဖြစ်ဖြစ်ဘယ်လိုဖရာလောင်းမဲ့ဖြစ်ဖြစ်ဖရာဖြစ်ဖို့ရာအတွက်ကတော့တတိပဒံတရားအာထုတ်ကြရတာကြီးပဲတဲ့တတိပဒံတရားအာမထုတ်ဖဲနဲ့ ဝရိယတိက ဖရာလည်းဖရာလောင်းလည်းဖရာမဖြစ်နိုင်ဘူးတတ္ထာတိကဖရာလောင်းလည်းဖရာမဖြစ်နိုင်ဘူးပညာတိကဖရာလောင်းလည်းဖရာမဖြစ်နိုင်ဘူးဖရာဖြစ်ခြင်းတတိပဒံအာထုတ်တခါပစ္စေကဗုဒ္ဓအလောင်းလျာတွေဆိုတာရှိတယ်ပစ္စေကဗုဒ္ဓတွေဆိုတာကသစ္စာ၄ပါးတရားတွေကိုဆင်းရဲအမှန်တရားဒုက္ခသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားသမှုရိယသစ္စာ ဆင်းရဲချုပ်ရာ အမှန်တရားនិရောဓသစ္စာနိဗ္ဗာန်မကသစ္စာတဲ့မကသစ္စာဆိုတာဆင်းရဲချုပ်ငြိမ်းရာလို့ရောက်ကြောင်းအမှန်တရားအဲ့ဒီအမှန်တရား၄ပါးကို သစ္စာ၄ပါးလို့ခေါ်တယ်အဲ့ဒီသစ္စာ၄ပါးကိုအဲ့ဒီပစ္စေကဗုဒ္ဓအလောင်းလျာတွေကသူတို့ ကိုယ်ပိုင်ညာနဲ့ပဲသူတို့ထိုးထွင်းပြီးသိကြပါတယ်တဲ့ဘယ်သူဓမ္မနိခံစရာမလိုဘူးဆရာမရှိပဲနဲ့သူတို့ကိုယ်ပိုင်ညာနဲ့ပဲသူတို့ သစ္စာ၄ပါးကိုသိကြပါတယ်တဲ့ဒါပေမဲ့လို့အဲ့ဒီပိစိကဗုဒ္ဓတွေကသူတို့သိထားတဲ့သစ္စာ၄ပါးတရားကို သူတစ်ပါးတွေသိအောင်တော့ဟောပြခြင်းကမစွမ်းနိုင်ကြဘူးတဲ့ဒါလည်းပဲထူးခြားနေတာပေါ့လေဒီနေရာမှာပိစိကဗုဒ္ဓတွေအဲ့ဒီလိုဟောမပြနိုင်ဘူးအဲသိအောင်ဟောမပြနိုင်ဘူးဆိုတဲ့နေရာမှာဥပမာနဲ့ဇာတိကဆိုထားတယ်ဘယ်လိုဆိုထားတော့ဆိုတော့ အဲ့ဒီပိစိကဗုဒ္ဓတွေကတဲ့သစ္စာလေးပါးကိုသူတို့သာသိပြီးတော့သူများသိအောင်ဟောမပြနိုင်냐ဘူးဥပမာအပြင်ပြောရလို့ရှိရင်အအအိမ်မက်မက်တယ်လို့ပဲတဲ့အအအိမ်မက်မက်တာပဲဒါပေမဲ့လို့သူများနားလည်အောင်ပြန်ပြောဖို့မှသူ့မှာစကားမှမရှိတာပဲစကားပြောလို့မှမရတာပဲအဲ့တော့အာအိမ်မက်မက်တယ်လို့ပဲတဲ့မက်တဲ့အိမ်မက်သူများနားလည်အောင်သူများသိအောင်ပြောမပြနိုင်ညာဘူးတဲ့အဲ့ဒီဥပမာလိုပဲတဲ့ပစ္စည်းကဗုဒ္ဓဆိုတဲ့အရှင်မြတ်တွေက သစ္စာလေးပါးအမှန်တရားတွေကိုသူတို့ကိုယ်တိုင်သူတို့ကိုယ်ပိုင်ဉာဏ်နဲ့ဆရာမပါဘဲနဲ့တော့သိကြပါတယ်တဲ့သူများသိအောင်တော့ပြန်မပြောပြနိုင်ကြဘူးတဲ့ဓဏိဥပမာပြသေးတယ်တောတွေထဲမှာကျက်စားသွားလာနေတဲ့တောမှုဆိုတယောက်မြို့ကြီးပြာကြီးတွေရောက်တဲ့အခါမှာမြို့ကြီးပြာကြီးတွေကအမတန်ကောင်းတဲ့အစအစာတွေစားရတဲ့အခါရောက်တော့ဒီပြင်းနေရပြန်ရောက်တော့သူစားစားသူစားကြရတဲ့အစအစာတွေကို သူတစ်ပါးနားလည်အောင်ပြန်မပြောပြနိုင်တယ်လို့ပဲတဲ့အဲ့ဒါဒုတိယဥပမာပေါ့ပိစိကဗုဒ္ဓတွေအဲ့ဒီလိုတဲ့ပိစိကဗုဒ္ဓတွေကအဲ့ဒီပိစိကဗုဒ္ဓတွေကတော့ပါရမီဘလောက်ကြာအောင်ဖြစ်ရတဲ့တုံးဆိုတော့နှစ်အသင်ခြေနဲ့ကဘာတသိန်းနဲ့ပါရမီဖြည့်ရတဲ့ပိစိကဗုဒ္ဓတွေဘလောက်ကြာအောင်ဖြည့်ရတော့ဘုရားတွေကတော့ဘလောက်အနည်းဆုံးဖြည့်ရတော့လေးသင်ခြေနဲ့ကဘာတသိန်းဘုရားတွေအောက်ဘယ်နှသင်ခြေရော့သွားတော့ နှစ်သင်္ချေရော့သွားတယ်သူကပြည့်စည်ကဗုဒ္ဓတွေကနှစ်အသင်္ချေနဲ့ကဘာတသိမ့်ပါရမီဖြည့်ရအဲ့ဒီပစ္စေကဗုဒ္ဓတွေဟာလည်းပဲပစ္စေကဗုဒ္ဓအလောင်းလျာတွေကလည်းပဲပစ္စေကဗုဒ္ဓဖြစ်ခြင်းရင်ဘာကိုမှတ်ရလဲတတိပဋ္ဌာန်မှတ်ရတယ်တတိပဋ္ဌာန်မှတ်လို့ကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်စိတ် ानु ပဒနာတတိပဋ္ဌာန်ပေါ့လေအဲ့ဒီတတိပဋ္ဌာန်၄ပါး အဲ့ဒီပစ္စကဗုဒ္ဓတွေမှတ်ရတာပဲမှတ်ပြီးတော့သူတို့လည်းပဲသောတာပတ္တိမေညာဘုံညာနေရောက်အနာဂါမိမေညာဘုံညာနေရောက်ရတ္တမေညာဘုံညာနေရောက်အဲယဟန္တာဖြစ်သွားတော့ကိလေသာတွေစင်ကြယ်သွားတယ်ပစ္စကဗုဒ္ဓတွေလည်းကိလေသာတွေစင်ကြယ်တယ်ဖရာမှလည်းပဲကိလေသာတွေစင်ကြယ်သွားတယ်ဒီတတိပဋ္ဌာန်၄ပါးအာထုတ်တဲ့နည်းနဲ့ပဲကိလေသာတွေစင်ကြယ်သွားကြဖရာကိလေသာ စင်ကြယ်တာကတော့ဝါသနာနဲ့တကွသူက ကင်းစင်တယ်တဲ့ကိလေသာတွေဝါဒနာနဲ့တကွာကင်းစင်ပုံကိုစာတွေကဥပမာနဲ့ဆိုထားတဲ့အရက်ပလင်းတပလင်းရှိတယ်အရက်ဒီအချင်းချင်းခါခါထက်အရက်ထဲမှာအရက်ပလင်းထဲမှာအရက်လုံးဝမကြံတော့အောင်သွန်ပြစ်ပေးမယ်လို့အဲ့ဒီအရက်ပလင်းဟာအရက်နံကစွဲနေတယ်ထုံးနေတယ်အရက်နံမပြောက်ဘူးအရက်ကုံသွားပြီမယ်လို့အရက်မရှိတော့ပြီမယ်လို့အရက်နံကတော့ရှိနေသေးတာပဲတဲ့ အဲ့ဒီလိုပဲတဲ့ဘုရားဘုရားကတော့အဲ့ဒီဝါသနာမရှိတော့ဘူးအဲ့ဒီခုနအနတ်အထုံးဝါသနာမရှိတော့ဘူးပိစိကဗုဒ္ဓတွေအဲယဟနာတွေကတော့သူကကြံနေသေးတယ်သူကအထုံးဝါသနာကြံတယ်ဘုရားမှာတော့ဝါသနာနဲ့တကွာกินတယ်တဲ့အထုံအငွေ့အသက်တွေပါမရှိတော့ဘူးကိလေသာအငွေ့အသက်တွေပါမရှိတော့ကိလေသာရဲ့အငွေ့အသက်တတ္တိတွေပါမရှိတော့ဘူးတမျက်စွာဘုရားရဲ့ကိလေသာ စိတ်အငြိကြီးกินပုံကထူးကြတယ်ယဟနာနဲ့ယဟနာတော့ဘုရားလည်းယဟနာပါပဲ ပိစိကဗုဒ္ဓတွေလည်းယဟန္တာပါပဲဧကတာဝကမဟာတာဝကမဂတိတာဝကဆိုတဲ့အဲယဟန္တာရှင်မြတ်တွေလည်းယဟန္တာတွေပါပဲကိလေသာအလုံးသူတို့လည်းအကုန်လုံးကင်းစင်ကြတာပါပဲဒါပြီးမဲ့လို့ဘုရားရှင်မှာကတော့ကိလေသာရဲ့တတ္တိအထုံးဝါဒနာနဲ့တကွာကင်းစင်တယ်တဲ့အဲ့ဒါကဘုရားမှာထူးခြားတာပေါ့ဒီတော့ဘုရားဖြစ်ခြင်းရင်လည်းတတိပဋ္ဌာန်အာထုပစ္စိကဗုဒ္ဓဖြစ်ခြင်းရင်လည်းတတိပဋ္ဌာန်အာထု အရိယာတာဝကအလောင်းတဲ့အရိယာတာဝကတွေကလည်းပဲ၃မျိုးရှိတယ်။ဧကတာဝကတဲ့မဟာတာဝကတဲ့ပဂတိတာဝကတဲ့တာဝကဘယ်နှမျိုးရှိတော့။ဘာတွေတော့ပြန်ပြောကြည့်ပါဦး။ဧကတာဝကဆိုတာအမြင့်အမြတ်ဆုံးပညာယာမအတာဆုံးဂေါရမဘုရားရဲ့ပညာယာမအတာဆုံးပုဂ္ဂိုလ်ကဘယ်သူလဲ။အရှင်သာရိပုတ္တရာအဲ့ဒါဧကတာဝကပဲ။တကုတ်အယာမအတာဆုံးပုဂ္ဂိုလ်က ရှင်မဟာမောဂလန်နဲ့ရှင်သာရိပုတ္တရာရှင်မဟာမောဂလန်အဲ့ဒီမထေမြတ်နှစ်ပါးကဧကတာဝကတဲ့အဲ့ဒီဧကတာဝကနှစ်ပါးကဟောပါရမီဘလောက်ဖြစ်ရတယ်လို့ကြားဘူးတော့တသင်ချေနဲ့ကဘာတသိန်းနဲ့သူတို့လည်းမနှဲဘူးတသင်ချေနဲ့ကဘာတသိန်းပါရမီဖြည့်ပြီးလို့ယဟနာဖြစ်ဖို့ရာ အတွေ့အဲ့ဒီအက္ခတာဝကတွေလည်းဘာကိုပဲအားထုတ်ရတော့ တတိပဋ္ဌံမဲအာထုတ်ရတယ်ရှင်သာရိပုတ္တရာကြီးတတိပဋ္ဌံအာမထုတ်ပဲနဲ့ယဟနာဖြစ်ပါမလားရှင်မာမောကလန်ကြီးကတတိပဋ္ဌံအာမထုတ်ပဲနဲ့ယဟနာဖြစ်ပါမလားမဖြစ်ဘူးအဲ့ဒီအကသာဝကတွေလည်းတတိပဋ္ဌံအာထုတ်ရတာပဲယဟနာဖြစ်အောင်ယဟနာဖြစ်အောင်ဆိုတာစိတ်အညစ်အကြေးတွေကင်းဝေးစင်ကြယ်သွားအောင်ပေါ့တတိပဋ္ဌံအာထုတ်ရမဟာသာဝကတဲ့မဟာသာဝကဆိုတာကဘယ်လောက်ရှိတယ်လို့ကြားဘူးတော့ အတိတိမဟာတာဝကတဲ့အတိတိဆိုတော့ပါဠိလိုမြန်မာလိုဆိုရင်ဘယ်လောက်လဲ80တဲ့မဟာတာဝကက80ရှိတယ်ရှင်မဟာကတ္တဗအစရှိတယ်မထေမြတ်ကြီးတွေအဲ့ဒီ80ရှိတယ်အဲ့ဒီ80တော့မထေမြတ်ကြီးတွေကိုမဟာတာဝကလို့ခေါ်တယ်အဲ့ဒီမဟာတာဝကတွေကတော့တဲ့ပါရမီဘယ်လောက်ဖြစ်ရတယ်လို့ကြားဘူးတော့ကဘာတသိန်းနဲ့ဟုတ်တယ်ကဘာတသိန်းပါရမီဖြစ်ရတယ် ကဘာတသိမ့်ပါရမီဖြည့်ပြီးတဲ့အဲ့ဒီရှင်မကတ္တဗအစရှိတဲ့ပုဂ္ဂိုလ်ကြီးတွေလည်းပဲတဲ့ယဟနာဖြစ်ခြင်းရင်စိတ်အငြိအကျေးတွေကင်းဝေးစင်ကြယ်သွားအောင်လုပ်ခြင်းရင်ဘာပဲအာထုရတော့တတိပဋ္ဌာန်မင်းအာထုရတယ်တဲ့မဟာတာဝကရင်ကဘာတသိမ့်ပါရမီဖြည့်ရတာမဟုတ်သေးဘူးသုဒ္ဓောဒနာကြီးလေကဘာတသိမ့်ပါရမီဖြည့်ရတာပဲမဟာမာယာဆိုတာဘယ်သူတော့ သိတ္တတရဲ့အမေမဟုတ်လားဟွန်းသိတ္တတရဲ့အမေသိတ္တတရဲ့အဖေဘုရားလောင်းခေါရမဘုရားလောင်းသိတ္တတမင်းသားရဲ့အမေအဖေသူတော်ရဏနဲ့မဟာမာယအဲ့ဒီဘုရားမဲတော်ခမဲတော်တွေလည်းပဲတဲ့ကဘာဘလောက်ဖြစ်ရတော့ကဘာတသိန်းပါရမီဖြစ်ရတယ်တဲ့နောက်ပုဂ္ဂိုလ်နှစ်ဦးကလည်းပဲကဘာတသိန်းပါရမီဖြစ်ရသေးတယ်ဘသူတွေထင်လဲယောဂီတွေပြောကြည့်တာမှရတောတရာ ရတောတရာကသူ့မိတာဘဝတုန်းကအတူတူပါရမီဖြည့်လာကြတာမို့လားဘသူတွေဖြစ်မဲ့ထင်တော့ပြောပါအောင်နှစ်ယောက်ရှိတယ်နှစ်ယောက်မိတွေတော့ဂေါရမီအဲ့ဒါလည်းမဟုတ်သေးဘူးစာထဲမှာဆိုရတာသားတော်ရာဟုလားအဲ့ဒါတော့ဟုတ်တယ်သားတော်ရာဟုလားလေကဘာတသိမ့်နဲ့နောက်တစ်ယောက်ကြံသေးတယ်ကြောကြည့်ပါဦးအရှင်အာနန္ဒာလည်းဟုတ်တယ်အရှင်အာနန္ဒာရဲ့ အလုတ်အကျွေးအရှင်အာနန္ဒာရဲ့သာရောယာဟုလာရဲ့ဘယ်နှယောက်ရှိသွားတော့၄ယောက်ရဲ့မဟာတာဝကအား80ရဲ့အဲ့ဒီပုဂ္ဂိုလ်တွေတဲ့ပါရမီဘယ်လောက်ဖြည့်ရတော့ကဘာတသိန်းပါရမီဖြည့်ရတယ်အဲ့ဒီပုဂ္ဂိုလ်တွေလည်းပဲကဘာတသိန်းပါရမီဖြည့်ရတဲ့ပုဂ္ဂိုလ်တွေလည်းပဲအဲစိတ်အညီအကျေးကင်းဝေးစင်ကြဲပြီးတော့ယဟနာဖြစ်ခြင်းတတိပဋ္ဌာန်မင်းအားထုတ်ရတယ်နောက်တာဝကတစ်မျိုးရှိသေးတယ်ဘာတာဝကတဲ့တော့ ပကတိတာဝကတဲ့ရိုးရိုးတာဝကပေါ့အဲ့ဒီတာဝကတွေလည်းယဟနာဖြစ်ခြင်းရင်ဒီတတိပဋ္ဌာန်မဲ့အာထုတ်တတိပဋ္ဌာန်အာထုတ်လို့သူတို့တဏ္ဍမှာစိတ်အညစ်အကြေးတွေကင်းဝေးစင်ကြယ်သွားကြတယ်တဲ့အရိယာပုဂ္ဂိုလ်အဲ့ဒါကတော့တာဝကကြီးတွေယဟနာကြီးတွေပြောတာပေါ့အရိယာပုဂ္ဂိုလ်ကတော့ဘယ်နှယောက်ရှိတယ်ကြားဘူးတော့အရိယာပုဂ္ဂိုလ်ရှစ်ယောက်တဲ့မက်မှာတီးတဲ့ပုဂ္ဂိုလ်၄ယောက်ဖိုးမှာတီးတဲ့ပုဂ္ဂိုလ် ၄ယောက်မက်မှာတီးတဲ့ပုဂ္ဂိုလ်ကိုမက်ကနဲ့ထနဲ့ပေါင်းတယ်မက်ကဆိုတာမက်မှာထဆိုတာတီးတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါကိုမက်ကထံပုဂ္ဂိုလ်၄ယောက်လို့ဒီလိုမြန်မာတွေကခေါ်ကြတယ်ဖလတ်ဖိုလေးပါးမှာထဆိုတာတီးရှိတဲ့ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်ကို ဖလတ်ထံပုဂ္ဂိုလ်၄ယောက်တဲ့မကထံက၄ယောက် ဖလတ်ထံက၄ယောက်ပေါင်းတော့အရိယာပုဂ္ဂိုလ်၈ယောက်ရှိတယ်တဲ့မဲ့ဆိုတာတော့ခဏလေးပဲစိတ်တက္ကနာတစ်ချက်လေးပဲဖြစ် ဖိုးတဲ့ဖိုးဆိုတာကတော့အဲ့ဒီမက်ရဲ့အကျိုးပါပဲအဲ့ဒီဖိုးကလည်း၄မျိုးပဲမက်၄မျိုးကဘာတွေလို့ကြားဘူးတော့နံပါတ်1ကသောတာပတ္တိမေဖိုရောက်တော့လည်းပဲသောတာပတ္တိဖိုအဲနံပါတ်2ကတက္ကရာဂာမိမေဖိုကလည်းပဲတက္ကရာဂာမိဖိုနံပါတ်3ကအနာဂာမိမေအနာဂာမိဖိုအနာဂာမိမေရဲ့အကျိုးကအနာဂာမိဖို နံပါတ်၄တဲ့မက်ကရဟတမေတဲ့အရဟတမေရဲ့အကျိုးကအရဟတဖို့တဲ့မလေးမျိုးမှတီးတဲ့အရိယာပုဂ္ဂိုလ်၄ယောက်ဖိုးလေးမျိုးမှတီးတဲ့အရိယာပုဂ္ဂိုလ်၄ယောက်အရိယာဆိုတာဖြူစင်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေတဲ့ဖြူစင်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေကို အရိယာလို့ခေါ်တယ်အရိယာပုဂ္ဂိုလ်ဖြူစင်မြင့်မြတ်တဲ့ပုဂ္ဂိုလ်၄ယောက်ရှိတယ်တဲ့အဲ့ဒီ၄ယောက်ထဲက နံပါတ်1သောတာပန်နံပါတ်2တက္ကရာဂံနံပါတ်3အနာဂံနံပါတ်4ကယဟန္တာတဲ့သောတာပန်ဖြစ်ခြင်းရင်လည်းပဲဘာပဲအထုတ်ရမှာတော့တတိပဋ္ဌာမဲအထုတ်ရမယ်တဲ့ဒါကြောင့်တတ္တာနံဘုရားပစ္စည်းကဗုဒ္ဓအရိယသာဝကအလောင်းတော်ဝါအပေါင်းတို့ဤဝိသုဒ္ဓိယကိလေသာစိတ်အငြိအကျေးမှကင်းဝေးစင်ကြယ်ဖို့ရတဲ့ အရိယတဝကအလောင်းဆိုတဲ့နေရာမှာသောတာပန်လည်းပါတယ်တက္ကရာကံလည်းပါတယ်အနာကံလည်းပါတယ်ယဟန္တာလည်းပါတယ်ဒီတော့သောတာပန်ဖြစ်ရှင်လို့ရှိရင်လည်းပဲတတိဒီတတိပဋ္ဌာန်ပဲအာထုတ်တက္ကရာကံဖြစ်ရှင်လည်းဒီတတိပဋ္ဌာန်ပဲအာထုတ်အနာကံဖြစ်ရှင်လည်းဒီတတိပဋ္ဌာန်ပဲအာထုတ်ယဟန္တာဖြစ်ရှင်လည်းဒီတတိပဋ္ဌာန်ပဲအာထုတ်တဲ့ဒါဘုရားမိန့်တော်မူခဲ့တဲ့ အဲ့ဒီလိုတတိပဒံတရားအားထုတ်လို့မို့သောတာပန်ဖြစ်သွားပြီဆိုလို့ရှိရင်တဲ့စိတ်အညစ်အကြေးတွေလေးပုံတပုံကုံသွားတယ်တဲ့သောတာပန်မှာဘလောက်စိတ်အညစ်အကြေးတွေကုံသွားပြီတော့လေးပုံတပုံကုံသွားပြီတဲ့တက္ကရာကမှာဆိုလို့ရှိရင်တော့စိတ်အညစ်အကြေးတွေဘလောက်ကုံသွားမှာတော့လေးပုံနှစ်ပုံကုံသွားတယ်ဆိုတော့တဝက်ကုံသွားတာမဟုတ်လားအဲတက္ကရာကစိတ်အညစ်အကြေးတွေတဝက်ကုံသွားပြီ အနာဂံဆိုလို့ရှိရင်တော့စိတ်အငြိကြီးဘလောက်ကုန်သွားမှာတော့လေးပုံသုံးပုံကုန်သွားပြီတဲ့ယဟနာမှာဆိုရင်တော့အားလုံးကုန်သွားပြီယာနှုံးပြည့်ကုန်သွားပြီတဲ့အဲ့တော့သောတာပန်မှာဘယ်လိုစိတ်အငြိကြီးတွေကင်းဝေးစင်ကြယ်သလဲဆိုတော့ဒီတရားနာပိဋကဘုသူတ္တရှိတဲ့ပရိသတ်ဆိုတော့တိဝိသာဖြစ်မှာပါဘာတွေကင်းသွားလဲသောတာပန်မှာဒိဋ္ဌိဝိသိကိစ္စမကင်းဘူးလား ဒိဋ္ဌိဆိုတာသက်ကာယဒိဋ္ဌိနဲ့သီလပတပရာမာတအဲဒိဋ္ဌိတန်ရောစဉ်သုံးပါးကင်းသွားတယ်တဲ့သောတာပန်ကအမြင့်ပြတ်ပဲတဲ့သက်ကာယဒိဋ္ဌိကိုလည်းပဲသောတာပန်ကအမြင့်ပြတ်ပယ်လိုက်တယ်ဝိသိကိစ္စကိုလည်းပဲသောတာပန်ကအမြင့်ပြတ်ပယ်လိုက်တယ်သီလပတပရာမာတကိုလည်းပဲအမြင့်ပြတ်ပယ်လိုက်တယ်တဲ့သောတာပန်ကပယ်တာဘယ်နှမျိုးတော့၃မျိုးပြန်ပြောပါအောင်ဘာတွေတော့ သက္ကာယဒိဋ္ဌိနံပါတ်2ကဝိသိကိစ္စနံပါတ်3ကပရမတာတဲ့သောတာပန်ဖြစ်သွားရင် သက္ကာယဒိဋ္ဌိကင်းသွားပြီတဲ့သက္ကာယဒိဋ္ဌိကင်းဖို့ရာဆိုတာတတိပဋ္ဌာန်အမှတ်မှတ်ရတယ်တချို့ကသက္ကာယဒိဋ္ဌိဖြုတ်ပြီးမှတရားအားထုတ်ရမယ်လို့ဆိုနေကြတယ်အဲ့ဒီလိုမဟုတ်ဘူး တရားအားထုတ်မှသက်ကာယဒိဋ္ဌိကကင်းတာဘုရားဟောတော်မူခဲ့တဲ့သက်ကာယဒိဋ္ဌိဘာနာယတတောဘိက္ခုပရိပစီတဲ့မြတ်စွာဘုရားတဏှာမှာဟောခဲ့တယ်သက်ကာယဒိဋ္ဌိဘာနာယသက်ကာယဒိဋ္ဌိကိုပယ်ရှားဖို့ရာအတွက်တတောရှုမှတ်လျက်ပရိပစီကြိုးစားအားထုတ်ရ၏တဲ့သက်ကာယဒိဋ္ဌိပယ်ရှားရင်တတိပဌံအားထုတ်တဲ့တတောဘိက္ခုပရိပစီတဲ့ တတိပဌာန်အားထုတ်ရမယ်တတိပဌာန်အားထုတ်မှသက်ကာယဒိဋ္ဌိကကင်းတာသက်ကာယတတိပဌာန်အားမထုတ်ရသေးဘဲနဲ့သက်ကာယဒိဋ္ဌိအရင်ဖြုတ်ရမလို့တချို့ကရှောက်ပြောနေကြတယ်သက်ကာယဒိဋ္ဌိအရင်ဖြုတ်ရမှာမဟုတ်ဘူးတရားအားထုတ်ပြီးမှသက်ကာယဒိဋ္ဌိကပြုတ်အဲ့တော့သက်ကာယဒိဋ္ဌိပြုတ်ဖို့ရဆိုတော့တတိပဌာန်တရားအားထုတ်ရတော့တတိပဌာန်တရားအားထုတ်ရင်ဒါအစဉ်စဉ်အစဉ်စဉ်တတိသမารိဉာဏ်ဤရင်းကျက်လာတဲ့အခါတော့ နောက်ဆုံးတက္ကာယဒိဋ္ဌိကုံသွားတယ်တဲ့တက္ကာယဒိဋ္ဌိဆိုတာတက္ကာယဆိုတာတန်တော့ကာယောတက္ကာယောတဲ့ထင်ရှားရှိနေတဲ့ယုံနာနှစ်ပါးအဲ့ဒါကိုတက္ကာယတဲ့ထင်ရှားရှိနေတဲ့ယုံနာနှစ်ပါးကိုဒိဋ္ဌိငါပဲငါကောင်ပဲလို့ဒီလိုထင်တာကတက္ကာယဒိဋ္ဌိတဲ့ယုံနာနေကိုယုံနာလို့မမြင်ဘူးငါလို့မြင်တယ်အတ္တကောင်လို့မြင်တယ်သရဝါလို့မြင်တယ်ပုဂ္ဂိုလ်လို့မြင်တယ်ယောက်ျားလို့မြင်တယ်မိန်းမလို့မြင်တယ် အဲ့လိုမြင်နေတာသက်ကာယဒိဋ္ဌိတဲ့အတ္တဒိဋ္ဌိလို့လည်းခေါ်တယ်အဲ့ဒီသက်ကာယဒိဋ္ဌိသောတာပမသူယုံနဲ့နာနေမြင်နေပြီယုံနဲ့နာမြင်ယုံနေမဟုတ်ဘူးအကြောင်းအကျိုးတွေလည်းမြင်နေပြီအကြောင်းအကျိုးမြင်ယုံနေလည်းမဟုတ်ဘူးအဲ့ဒီအကြောင်းအကျိုးဆက်ဆက်နေတဲ့ယုံနာနေအပေါ်မှာပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြည့်နေတာပဲအနေစာဒုက္ခအနတ္တပဲဆိုတာ तू ကကောင်းကောင်းမြင်နေပြီယုံ nant တရားတွေရဲ့အဖြစ်အပျက်တွေအပျက်တွေ ညီငွေစရာကောင်းတာတွေအဲဒါတွေသူကအကုန်မြင်လာပြီဆိုပဲ မြင်လာပြီဆိုတော့ဒီယုံနာတွေကိုငါပဲအတ္တကောင်ပဲလို့ဘယ်ထင်တော့မလို့သူမယုံနဲ့နာမည်ရှိတာပဲယောဂီတွေမှတ်တယ်ဆိုလို့ရှိရင်ပေါင်းနာမှတ်တယ်ဆိုလို့ရှိရင်ဖောင်းနေတာလေးကယုတ်ဖောင်းတာလေးမှတ်နေတာကနန္တာယောဂီတွေသိနေတာပဲအဲဘယ်လန်းနေလို့မှတ်လို့ရှိရင်ဘယ်လန်းနေတဲ့ယုတ်ဘယ်လန်းနေတာဒါယုတ်တရားလှမ်းနေလို့မှတ်နေတာနန္တရားဒီလိုယုံနဲ့နံသိနေတာယောဂီတွေသိတယ် သောတာပန်မှာဆိုလို့ရှိရင်တော့သူကပို့ပြီးတော့ဉာဏ်ရင့်ကျက်သွားပြီဆိုတော့ယုံနာနေမြင်ပြီပေါ့ဘယ်ပုဂ္ဂိုလ်တရားဝါမှသူအတ္တကောင်ရှိတယ်လို့မယုံကြည်တော့ဘူးလက်မခံတော့ဘူးအဲ့ဒီအယူမာကြီးသူတဏ္ဏကယာနုံးကြီးကင်းစင်သွားပြီတဲ့တက္ကာယဒိဋ္ဌိကင်းစင်သွားပြီတက္ကာယဒိဋ္ဌိဆိုတဲ့စိတ်အညီအကျေးသောတာပန်မှာကင်းစင်သွားတယ်အဲ့ဒီကင်းစင်ဖို့ရဆိုတာတတိပဒံအာထုတ်ရမှာတတိပဒံအာမထုတ်ဘဲနဲ့တက္ကာယဒိဋ္ဌိ ဖြုတ်တယ်ဆိုလို့ချင်းမမှန်ဘူးတက္ကာယဒိဋ္ဌိဖြုတ်ခြင်းရင်တတိပဒံအာထုကသောတာပန်ဒီတက္ကာယဒိဋ္ဌိပြုတ်သွားအောင်ဖြုတ်နိုင်တယ်ဆိုတော့တတိပဒံအလုတ်လုတ်လို့မဟုတ်တတိပဒံအလုတ်မလုတ်ဘဲနဲ့တက္ကာယဒိဋ္ဌိပြုတ်နေလို့ရှိရင်တော့ဒါမမှန်ဘူးဘုရားဝါဒမဟုတ်ဘူးတက္ကာယဒိဋ္ဌိသောတာပန်ဒီမှာကင်းသွားပြီတဲ့ဒါရင်မလားဆိုတော့ဝိသိကိစ္စတဲ့ဝိသိကိစ္စလည်းကင်းတယ်တဲ့ဝိသိကိစ္စဆိုတာဘုရားသဗ္ဗညုဘုရားရှင်ဟာတကယ်ဘုရားမဟုတ်မဟုတ်ရေးလေဟုတ်လေဟုတ်ဟုတ်ရဲ့ ဟုတ်လေလားဘုရားဟုတ်ရှင်မဟုတ်မှာဗလားဘုရားဘောသူမယုံဘူးတရားမြတ်စွာဘုရားတရားတော်တွေမတရားဗုဒ္ဓတရားနိဗ္ဗာန်တရားပရိယတ်တရားသူမယုံဘူးတန်ဃာတော်တွေကိလေသာညှင်းအောင်ကျင့်နေကြတဲ့တန်ဃာတော်တွေမယုံကြည်ဘူးကျင့်နေရတဲ့သီလအကျင့်သမာဓိပညာအကျင့်အဲ့ဒီအကျင့်တွေပေါ်မှာသူယုံမားတယ်အဲ့ဒီယုံမားတာဝိသိကိစ္စခေါ်တယ်သောတာပန်မှာတော့အဲ့ဒီလိုဘုရားပေါ်မှာလည်းမယုံမားတော့ဘူးဘုရားကိုတကယ်ဘုရားပဲဘုရားအသိတရားမှန်သမျှ အကုန်သိတယ်တကယ်တပ်ပင်ညုဘုရားရှင်ပဲတကယ်ဘုရားအစ်စ်ပဲဟောသောတာပန်ကသူကဘုရားကိုဘယ်လိုနည်းနဲ့မှဘုရားမဟုတ်ပါဘူးလို့အပြောခိုင်းသူမပြောနိုင်တော့ဘူးပိုက်ဆံနေဘလောက်ပုံပိဘလောက်ပဲမြူဆွဲမြူဆွဲဘုရားကိုဘုရားမဟုတ်ဘယ်တော့မှမပြောနိုင်တော့ဘုရားကိုဘုရားမဟုတ်ဘူးလို့ပြောမပြောရင်ခေါင်းဖြတ်တတ်မယ်ဟာတတ်ချင်းတတ်ဘုရားအစ်စ်ကတော့ဘုရားအစ်စ်ပဲသူဘုရားကို ဘယ်တော့မှဘုရားရှင်မဟုတ်ဘူးလို့မပြောနိုင်ဘူးဘုရားတကယ်ဘုရားဆိုတာသူကိုယ်တိုင်တွေ့သိသွားပြီသူကိုယ်တွင်းနဲ့နားလည်သွားပြီဒါကြောင့်ဘုရားဘုရားပေါ်မှာယုံမှမှုမရှိတော့ဘူးယုံကြည်သွားပြီသူ့ပေါ်မှာဘုရားရဲ့ဘုရားရှင်ပေါ်မှာဉာဏ်နဲ့မတုံမလို့တက်ဝင်ယုံကြည်သွားပြီအဝိစ္စပတာရအဝိစ္စပတာရတရားနဲ့ယုံကြည်သွားပြီဘသူကလာလှုပ်လှုပ်ချော်ပြီးလာပြီးတော့ဘုရားကိုဘုရားမဟုတ်ဘူးအပြောခိုင်းမရဘူးခြောက်ပြီးလာပြောခိုင်းမရဘူး ဘယ်လိုမျိုးဆွဲမျိုးဆွဲမရတော့ဘူးဖရာကိုဖရာပဲလို့သူယုံကြည်သွားပြီတရားကိုလည်းပဲယုံကြည်သွားပြီအရိယာတန်ဃာတော်တွေလည်းယုံကြည်သွားပြီဆရာဝန်ကြီးတယောက်ရှိတယ်ပေါ့အဲ့ဒီဆရာဝန်ကြီးကအမတန်မှစေကူတာကျက်တော်တယ်အဲလူနာတွေယောဂပျောက်ကင်းအောင်ဆေးတွေသူကုသနိုင်တယ်စေကူတာကျက် အမတန်ကောင်းတယ်နာမည်ကြီးလွန်းလို့လူနာတယောက်ကဩအဲ့ဒီဆရာဝန်ကြီးအမတန်နာမည်ကြီးတယ်ဆေးကူတာအမတန်တော်တဲ့ငါလည်းယောဂဖြစ်နေတယ်ငါလည်းမကူဘူးသေးတော့သူ့ဘောယုံတော့မယုံသေးဘူး ကဲသွားစမ်းကြည့်အောင်ပါပဲဆိုပြီးတော့သွားပြီးတော့သူ့ကိုပြပြတဲ့ကောင်တော့ဆရာကြီးကစမ်းတက်ဩဘာယောဂါပဲဘာစေစားဆရာကြီးပြလိုက်တဲ့စေစားလိုက်တာပျောက်သွားရောအဲ့ဒီလူနာအဲယောဂါပျောက်သွားတဲ့အဲ့ဒီလူနာဩဒီဆရာကြီးအစွမ်းထက်တယ်ဆိုတာ တကယ်ဟုတ်တာကိုဆရာဝန်ကြီးကဆေးပေးတော်တယ်ဆိုတာလည်းဟုတ်တာကိုသူပေးတဲ့ဆေးတွေကလည်းအမတန်စွမ်းထက်တယ်ဆိုတာဟုတ်တယ်ဟုတ်တယ်ဆိုပြီးသူကိုယ်တိုင်ကိုယ်တွေ့ယောဂါကပျောက်သွားတာဆိုတော့ ဒီဆရာဝန်ကြီးအပေါ်ယုံကြည်သွားပြီဒီဆရာဝန်ကြီးပေးတဲ့ဆေးအပေါ်မှာလည်းယုံကြည်သွားပြီအဲ့ဒီလိုပဲဘုရားရှင်ပေးတဲ့ဆေးကိုစားလို့မို့ကိုယ်မှာကိလေသာယောဂါတွေပျောက်သွားတာကိုကိုယ်ကိုယ်တိုင်တွေ့ရတဲ့ဒိဋ္ဌိကိလေသာယောဂါပျောက်သွားတယ်ဝိသေကိစ္စကိလေသာယောဂါပျောက်သွားတယ်သီလပဒပရမန္တကိလေသာယောဂါတွေပျောက်သွားတယ်ဒါတွေကိုသူကိလေသာယောဂါတွေပျောက်သွားတယ်လောဘဒေါသအပေကြစီနိုင်တဲ့လောဘကိလေသာအပေကြစီနိုင်တဲ့ဒေါသကိလေသာမာမနာအိတ်တမသရိယာအစရှိတဲ့အပေကြစီနိုင်တဲ့ ဒီကိလေသာတွေလည်းကင်းကျိမ့်သွားတာကိုသူ့တဏ္ဍာမှာကိုယ်တိုင်တွေ့နေရတာဆိုတော့ဩဒီဘုရားရှင်ပေးတဲ့ဆေးကိုစားလို့တတိပဌံဆေးကိုစားလို့ကိလေသာတွေငြိမ့်နေဆိုတာတကယ်ဟုတ်တာပဲယုံကြည်သွားပြီသူကိုယ်တိုင်ငြိမ့်တာကိုသူကိုယ်တိုင်ကိလေသာယောဂါတွေပျောက်နေတာကိုဒီတော့ဘုရားရှင်အပေါ်ယုံကြည်သလိုတရားတော်ပေါ်လဲယုံကြည်သွားပြီသူကျင့်သုံးရတဲ့တတိပဌံတရားအပေါ်ယုံကြည်သွားပြီ ဟာဒီတရားအားထုတ်လို့ရှင်ဒီမဲ့ဖို့တရားတွေရတယ်ကိလေသာယောဂါတွေပျောက်တယ်ဒီတရားစေဥစပฏิပဒံစေဥစအဲကိလေသာယောဂါတွေပျောက်တယ်လောဘယောဂါလည်းပျောက်ဒေါသယောဂါလည်းပျောက်မာနယောဂါလည်းပျောက်အိတ္တမစရိယယောဂါလည်းပျောက်ဟာယောဂါမျိုးစုံစိတ်ယောဂါမျိုးစုံစိတ်မှာဖြစ်တဲ့ကိလေသာယောဂါမျိုးစုံအကုန်ပျောက်တယ်ဆိုတာသူယုံကြည်သွားပြီတရားပေါ်ယုံကြည်သွားပြီဝိသိကိစ္စမရှိတော့ဘူးတရားပေါ်မှာယုံမှတဲ့ဝိသိကိစ္စမရှိတော့ဘူး တခါတန်ဃာတော်တွေဒါပေါ်မှာလည်းယုံကြည်သွားတယ်ဘယ်လိုယုံကြည်သွားတာတုံးဆိုတော့ခုနကယောဂဝေဒနာရှိတဲ့ယောဂတွေဟာဆရာဝန်ကြီးပေးတဲ့ဆေးကိုစားလို့ဆရာဝန်ကြီးအပေါ်လဲယုံကြည်တယ်ဆရာဝန်ကြီးနဲ့ဖះနဲ့တူတာပေါ့ဆရာဝန်ကြီးပေးတဲ့ဆေးအပေါ်မှာလဲယုံကြည်တယ်ဆေးနဲ့တရားနဲ့တူတာပေါ့ဩငါယောဂပြောက်တယ်လို့ဆရာဝန်ကြီးပေးတဲ့ဆေးကိုစားလို့အခြားအခြားယောဂပြောက်တဲ့ပုံကိုယ်တွေလဲ ငါလိုယောဂပျောက်တဲ့ပုဂ္ဂိုလ်တွေလည်းရှိမှာပဲရှိကြပဲလို့သူယုံကြည်တယ်ဒီလိုပဲဖျားပေးတဲ့တတိပဋ္ဌာန်စေစားလို့ငါမှာယောဂါတွေပျောက်တယ်လို့ကိလေသာယောဂါတွေပျောက်တယ်လို့အခြားခြားပုဂ္ဂိုလ်တွေလည်းအဲငါလိုကိလေသာယောဂါပျောက်ကြတဲ့ပုဂ္ဂိုလ်တွေရှိတယ်လို့အဲ့ဒီကိလေသာယောဂါပျောက်တဲ့အရိယာတန်ဃာတွေအပေါ်မှာလည်းပဲယုံကြည်သွားတယ်တဲ့မတုံမလို့သက်ဝင်ယုံကြည်သွားတယ်ဒီတော့တန်ဃာအပေါ်မှာမယုံမကြည် ဒုလောဒုလောတွေးတောနေတဲ့မယုံတယုံဖြစ်နေတဲ့ဝိသိကိစ္စတွေလေကင်းစင်သွားတယ်တဲ့သောတာပန်မှာအကျင့်သိက္ခာပေါ်မှာယုံမာတဲ့တချို့ကသီလအကျင့်လို့မို့ကိုယ်ရင်ကျင့်မှုနှုတ်ရင်ကျင့်မှုရမှာရပါမလားအဲတမာရီအကျင့်တွေကျင့်လို့မို့စိတ်ရင်ကျင့်မှုရမှာရပါမလားဝိပဿနာပညာအကျင့်လို့အကျင့်လို့မို့မျိုးကိလေသာတွေကင်းကွာအောင်လုပ်နိုင်တယ်ဆိုဟုတ်မှာဟုတ်ပါမလားအဲသီလအကျင့်တမာရီအကျင့်ပညာအကျင့်တွေပေါ်မှာယုံမာတဲ့ အင်းတတိပဋ္ဌာန်အာထုတ်တဲ့ဒီတတိပဋ္ဌာန်ကာယ ानु ပဒနာတတိပဋ္ဌာန်လည်းအာထုတ်ဝေဒနာ ानु ပဒနာတတိပဋ္ဌာန်လည်းအာထုတ်စိတ် ानु ပဒနာတတိပဋ္ဌာန်လည်းအာထုတ်ဓမ္မ ानु ပဒနာတတိပဋ္ဌာန်လည်းအာထုတ်ဟေတတိပဋ္ဌာန်ဤအာထုတ်ကြစိတ်အငြိအကျေးတွေကင်းတဲ့တောကပရိဒီဝါတွေလည်းလွန်မြောက်တဲ့ဒုက္ခဒေါမနတာတွေလည်းချုပ်ငြိမ့်နေမဲ့ညာနေလည်းရမယ်နိဗ္ဗာန်လည်းမျက်မှောက်ပြုမယ်ပြောနေတယ်အေးဟုတ်မှာဟုတ်ရဲ့လားတတိပဋ္ဌာန်အာထုတ်ရတာအင်းဒီနေ့လားလဲဒီဖောင်းလားပိန်းလား အဲတနည်းလားလဲဒီဖောင်းနာပိနာဒီဘယ်လန်းနာညာလန်းနာဒါပဲမှတ်နေရတာပဲစိတ်အငြိအကြီးဘယ်ကင်းဝေးစင်ကြတယ်ဆိုဘလို့စင်ကြတာတော့မဲ့ဖို့ရမယ်ဆိုတော့ဘလို့ရမှာတော့နိဗ္ဗာန်ရမယ်ဆိုတော့ဘယ်လိုရမှာတော့ ਨੇ ဟောတတိပဒံအပေါ်မှာလည်းပဲသူကမယုံကြည်ဘူးသီလသမာဓိပညာကိုကျင့်တဲ့အကျင့်ဒီပေါ်မှာလည်းမယုံကြည်ဘူးအဲ့ဒါဝိသိကိစ္စခေါ်တဲ့သောတာပန်ကတော့သူတရားမှတ်လို့မို့ အဲယုံ nant ကြီးကွဲသွားပြီသူဟောတတိပဒံအားထုတ်လို့ရှင်ယုံ nant ကွဲမြင်တယ်ဒါဟုတ်တာပဲအဲသူဆက်မှတ်တယ်မှတ်တဲ့ကောက်တော့ဩအကြောင်းကြောင့်အကျိုးတွေဖြစ်နေတယ်ဟုတ်တာပဲဒီတတိပဒံအားထုတ်လို့မှုအကြောင်းကြောင့်အကျိုးတွေဖြစ်နေတယ်ဆိုတာမြင်တာဟုတ်တာပဲမြင်တာပဲမြင်နိုင်တာပဲဟောယုံကြည်တယ်သူကိုယ်တိုင်ကိုယ်တွေကိုသူအကြောင်းတွေအကျိုးတွေမြင်သွားပြီပေါ်တော်လည်းမြယုံနာတရားတွေဟာပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြည့်နေတဲ့အိဋ္ဌာတရားတွေပဲအဲ့ဒီအဖြစ်အပျက်တွေအိဋ္ဌဆက်ကို ကြည်တယ်သူကျင့်ရတဲ့သီလအကျင့်သမာဓိအကျင့်ပညာအကျင့်သီလသိက္ခာသမာဓိသိက္ခာပညာသိက္ခာအဲ့ဒီအကျင့်သိက္ခာတွေအပေါ်မှာလည်းပဲသူယာနှုံးပြည့်ယုံကြည်သွားတယ်ဘလို့မှမယုံပါဘူးအဲမယုံတယုံမဖြစ်နိုင်ဘူးယုံကိုယုံသွားပြီကိုကိုကိုယ်တိုင်တွေ့တာကိုဒါကြောင့်မို့အဲ့ဒီလိုယုံမှမှုတွေလည်းပဲတဲ့တောတာပမှာကင်းစင်ပါတယ်တဲ့သီလပတ္တပရာမတဆိုတာကတော့ မဂ်ခင်၈ပါးအကျင့်တရားမပါဘဲနဲ့တတိပဒံတရားအာထုံမှုမပါဘဲနဲ့သစ္စာလေးပါးမပါဘဲနဲ့ဆင်းရဲတွေငြိမ့်နဲ့တန်တရားကလွတ်မြောက်တယ်တချို့ကခွေးလိုကျင့်တာနဲ့အဲတန်တရားမှလွတ်မြောက်တယ်ဆင်းဆင်းရဲတွေငြိမ့်သွားတယ်နွားလိုကျင့်တာနဲ့အင်းတန်တရားမှလွတ်မြောက်တယ်ဆင်းရဲတွေငြိမ့်သွားတယ်စသဖြင့်အယူဝါဒတွေကစုံနေတာပါပဲခွေးလိုကျင့်တာရောနွားလိုကျင့်တာရောအနတ်ကိုယ်ွယ်တာရောဘိုးဘိုးအောင်ကိုယ်ွယ်ဟာစုံနေတာပဲအဲ့ဒါတွေက အဲ့ဒီလိုကိုယ်ကိုယ်ယုံနဲ့ဆင်းရဲတွေလွတ်တယ်တန်တရားကလွတ်တယ်ဆင်းရဲခတ်သိမ်းတွေကငြိမ့်သွားမယ်လို့ယုံကြည်ရင်အဲ့ဒါသီလမတ္တပရမတ္တပဲတဲ့တချို့ကတော့ထာဝရဘုရားကိုယ်ကိုယ်ယင်အဲသူတို့ထာဝရဘုရားကဖန်ဆင်းရှင်ကသူတို့ကိုယ်ကိုယ်ယုံလေးနဲ့အဲဆင်းရဲဒုက္ခတွေကလွတ်သွားအောင်သူတို့ကလှုပ်ပေးနိုင်တယ်ထာဝရငြိမ်းချမ်းတဲ့ဘုံကိုရောက်အောင်ပုတ်ပေးနိုင်တယ်သူတို့ယုံကြည်ရင်အဲ့ဒီလိုယုံကြည်ယုံမြနဲ့ ထာဝရချမ်းသာတဲ့နိဗ္ဗာန်မုံကိုရောက်တယ်လို့ယူနေလျင်ယူလို့ရှိရင်လည်းပဲယူဆနေရင်လည်းပဲအဲ့ဒါသီလပတ္တပရမတ္တဒိဋ္ဌိပဲတဲ့အဲ့ဒီလိုသီလပတ္တပရမတ္တဒိဋ္ဌိလေသောတာပန်မှာကင်းစင်သွားတယ်ဟုတ်တာပေါ့ဒီခွေးလိုချင်းနွားလိုချင်းဒီထာဝရဘုရားယုံယုံနဲ့ဆင်းရဲခတ်သိငြိမ်းရဖြစ်တဲ့နိဗ္ဗာန်ရတယ်ဆိုတော့ဘယ်သောတာပန်ယုံလိမ့်မလို့သူကိုယ်တိုင်မှတ်ခဲ့ရအဲဖောင်းနာမှတ်တယ်ပိန်နာမှတ်တယ် အဲစိတ်လွတ်နာမှတ်တယ်နာတာမှတ်တယ်ဖေလန်းနာမှတ်တယ်ညာလန်းနာမှတ်တယ်ကြွတယ်မှတ်တယ်ချတယ်မှတ်တယ်ကြွတယ်လှမ်းတယ်ချတယ်မှတ်တယ်လက်ကွေးတယ်ခြေကွေးတယ်လက်ဆန့်တယ်ခြေဆန့်တယ်ဟာမှတ်ခဲ့ရတာအဲအဲ့ဒီလိုမှတ်မှဝိပဿနာဉာဏ်နေဖြစ်ပြီးတော့ဝိပဿနာဉာဏ်နေရင့်ကျက်ပြီးတော့ဖြစ်ပြမစက်အငိမ့်တနိဗ္ဗာန်ကိုမြင်တယ်မြင်နိုင်တယ်မြင်ရတယ်ဆိုတာကလူကိုယ်တိုင်တွေ့ထားပြီပဲဘယ်ခွေးလို့ကြည့်ုံနဲ့နိဗ္ဗာန်ရလိမ့်မလို့ဘယ်နွားလို့ကြည့်လို့နွားလို့စားနွားလို့အိမ်နွားလို့နေ အဲအဲ့ဒီလိုနေယုံနဲ့နိဗ္ဗာန်ရတယ်လို့ဆင်းရဲကလွတ်တယ်ဆိုဘယ်ယုံလိမ့်မလို့သာဝရဘုရားကိုယ်ွယ်ယုံနဲ့နိဗ္ဗာန်ရတယ်ငြိမ်းချမ်းတဲ့အဲသာဝရချမ်းသာတဲ့နေရာရောက်သွားတယ်ဆိုတော့ဘယ်ယုံလိမ့်မလို့သူကိုယ်တိုင်သိသွားပြီတကယ်ငြိမ်းချမ်းတဲ့နေရာရောက်ဖို့ဆင်းရဲခတ်သိငြိမ်းရာရောက်ဖို့ဆိုတာကဒီမခင်ရှင်ပါအကျင့်တရားသတိပဋ္ဌာန်တရား၄ပါးအထုမှရောက်တာပဲဆိုတာယုံကြည်တော့သီလပတ္တပရာမတ္တ ဒိဋ္ဌိအယူမှားတွေလည်းပဲကင်းစင်သွားတယ်တဲ့အပယ်လေးပါးပို့ပေးနိုင်တဲ့လောဘတွေဒေါသတွေမောဟတွေသောတာပန်မှာမရှိတော့အဲ့တော့သောတာပန်မှာစိတ်အညီအကျေး၄ပုံတပုံကင်းစင်သွားတယ်ဆိုတဲ့နေရာမှာဘယ်လိုစိတ်အညီအကျေးတွေကင်းစင်သွားတာလဲဆိုတာတော့အခုသိသွားရပြီဆက်ပြီးတော့သောတာပန်ကနေသက္ကရာကံဆက်ဖြစ်ခြင်းရင်လဲဟောဒီတတိပဋ္ဌာန်၄ပါးပဲမှတ်ရတယ် အဲ့ဒီတတိပဌာန်၄ပါးမှတ်လို့ရှိရင်အစင်းစင်အစင်းစင်ဉာဏ်နေရင်ကျလာပြီးတော့အဲတက္ကရာဂာမိမဲ့တက္ကရာဂာမိဖိုးနဲ့နိဗ္ဗာန်ကို မျက်မှောက်ပြုသိသွားမယ်အဲ့ဒီလိုသိသွားလို့ရှိရင်ဘယ်လိုကိလေသာတွေထပ်ကျင်းတယ်လဲဆိုတော့ကာမရာဂနဲ့ဗျာပါဒတဲ့ကာမရာဂဆိုတာအစင်ကောင်းလေးတွေမြင်ခြင်းနဲ့အတန်ကောင်းလေးတွေနားထောင်ခြင်းနဲ့အနံ့ကောင်းလေးတွေနားရှူခြင်းနဲ့ အရသာကောင်းလေးတွေစားခြင်းနဲ့အတွေ့အထိကောင်းလေးတွေတွေ့ကြည့်ခြင်းနဲ့ကာမဂုဏ်အာယုန်ဒီမှာတက်မဲ့တာအကာမရာကအဲ့ဒီကာမရာဂတဲ့အဲ့ဒီကာမရာဂနဲ့ပြာပါဒဆိုတာစိတ်ပြက်တယ်စိတ်စိတ်ဆိုးတယ်စိတ်ညစ်တယ်စိတ်ဓာတ်ကျတယ်စိတ်အားငယ်တယ်စသည်အဲ့ဒါပြာပါဒတွေပဲဒေါသကာမရာဂနဲ့ပြာပါဒအပေကျစေနိုင်တဲ့ကာမရာဂနဲ့ပြာပါဒကတော့သောတာပတ္တိမက်ကပယ်ခဲ့ပြီ အပေမကြစေနိုင်တဲ့ကာမရာဂနဲ့ဗျာပါရီဗျာပါဒထဲမှာကြမ်းထမ်းတဲ့အပေတော့မကြစေနိုင်ပါဘူးဒါပေမဲ့ကြမ်းထမ်းတဲ့အဲ့ဒီကာမရာဂဗျာပါဒတွေကိုတဲ့အဲ့ဒီတက္ကရာဂမိမက်ကပေရှားပါတယ်တဲ့အဲ့ဒီကာမရာဂနဲ့ဗျာပါဒကိုတက္ကရာဂံလို့ခေါ်တဲ့ပုဂ္ဂိုလ်တွေတက္ကရာဂမိမက်နဲ့အကျွင်းမဲ့တော့မပယ်နိုင်ဘူးတဲ့အကုန်လုံးအမြင့်ပြတ်တော့ ကုံသွားတာမဟုတ်ကာမရာကတက္ကရာကမှာကြံသေးတယ်အဲဗျာပါဒလည်းတက္ကရာကမှာကြံသေးတယ်မပယ်ဘူးအမြင့်ပြတ်မပယ်ဘူးကြံထမ်းတဲ့ဟာလောက်ပဲပယ်တယ်ဒီတော့တက္ကရာကမှာစိတ်အငြိအကျေးတဝက်ကုံသွားပြီဆိုတဲ့နေရာမှာဘယ်လိုစိတ်အငြိအကျေးတွေကင်းဝေးသွားတယ်ဆိုတာလည်းသိသွားရပြီအနာဂမ်မှာရောက်တော့တဲ့အဲ့ဒီကာမရာဂနဲ့ဗျာပါဒ လုံးဝမရှိတော့ဘူးတဲ့အစင်းကောင်းလေးတွေမြင်ရင်သာအနာဂတ်မှာလုံးဝမရှိတော့အနံကောင်းလေးတွေအတန်ကောင်းလေးတွေနားထောင်ရင်သာအနာဂတ်မှာမရှိတော့အရသာကောင်းလေးတွေစားရင်သာဒါလည်းအနာဂတ်မှာမရှိတော့အတွေ့အထိကောင်းလေးတွေတွေ့ထိရင်သာဒါလည်းပဲမရှိတော့ကာမဂုဏ်အာယုန်နေအစင်းနှစ်သက်ဖွယ်ရာကာမဂုဏ်အာယုန်နေဆိုတာအစင်းရဲ့အတန်ရဲ့အနံ့ရဲ့အရသာရဲ့အစင်းကောင်းအနံ့ကောင်းအရသာကောင်းအတွေ့အထိကောင်း အဲ့ဒီအာယုံ၅မျိုးတက်မဲ့တဲ့ကာမရာဂတဲ့အဲ့ဒီကာမရာဂအနာဂမ်မှာ လုံးဝမရှိတော့ဘူးတဲ့ဖြာပါဒတဲ့အနာဂမ်မှာစိတ်ပြက်ဒါလည်းမရှိဘူးစိတ်ဆိုးဒါလည်းမရှိဘူးစိတ်ညစ်ဒါလည်းမရှိဘူးစိတ်တကြတာလည်းမရှိဘူးအာငယ်တာလည်းမရှိဘူးအဲ့ဒီလိုဖြာပါဒတွေတဲ့အနာဂမ်မှာမရှိပါဘူးတဲ့လုံးဝကင်းစင်သွားပါတယ်တဲ့အနာဂမ်စိတ်ဆင်းရဲတယ်ဆိုတာ လုံးဝမရှိဘူး စင်ကျင်တယ်ဆိုတာလည်းလုံးဝမရှိဘူးဗျာပါဒပယ်လိုက်လို့ကာမရာဂနဲ့ဗျာပါဒအကျွင်းမဲ့ပယ်လိုက်တယ်တဲ့သူကစိတ်အငြိအကျေးလေးပုံသုံးပုံကင်းစင်သွားတယ်တဲ့ယဟန္တာမရောက်တော့ဉာဏ်နဲ့ကိလေသာတွေမာနတို့ဘဝရာဂတို့ရူပရာဂအရူပရာဂတို့ဥဒိစ္စတို့အဝိဇ္ဇာတို့အဲ့ဒီစိတ်အငြိအကျေးတွေလည်း အဲယဟန္တာမှာရောက်တော့အကုန်လုံးကင်းစင်သွားပါတယ်တဲ့အဲ့ဒီစိတ်အငြိအကျေးတွေကင်းဝေးစင်ကြယ်ဖို့ရဒီတတိပဌာန်မဲ့အာထုတ်ရပါတယ်တဲ့အငြိအကျေးဆိုတာနှမျိုးရှိခန္ဓာကိုယ်အငြိအကျေးရဲ့စိတ်အငြိအကျေးရဲ့နှမျိုးရှိခန္ဓာကိုယ်အငြိအကျေးဆိုတာကတော့ယောဂီတွေထူးပြောစရာမလိုပါဘူးချွေတွေကြီးတွေခန္ဓာကိုယ်ကြီးမှာရှိနေတာပဲအဲ့ဒီခန္ဓာကိုယ်အငြိအကျေးကိုတော့ လူတွေကတန်ရှင်းဖို့တုတ်တင်ဖို့ကြိုးစားကြတယ်အားထုတ်ကြတယ်ခန္ဓာကိုယ်အငြိအကြီးကိုတုတ်တင်ကြတယ်ရေတွေချိုးကြတယ်ဆက်ပြားတွေတိုက်ကြတယ်တချို့အမွေးတွေပါအမွေးနန္နာတွေပါတုံးကြတယ်အဲဒါခန္ဓာကိုယ်အငြိအကြီးကိုဖယ်ရှားတုတ်တင်တဲ့နေရာမှာလူတွေက ကြောင်းကြပြုကြတယ်စိတ်အငြိအကြီးကိုဖယ်ရှားဖို့ကြောက်တော့လူတွေကအာမဆိုင်ကြဘူးစိတ်အငြိအကြီးစေအငြိအကျေးဆိုတာလောဘတွေဒေါသတွေမောဟတွေမာနတွေအိတ်တမစ္စရိယတွေ အဲစိတ်အငြိကြီးတွေကစုံနေတာပါပဲကိလေသာဘယ်နှပါးရှိတယ်ကြားဘူးတော့ယောဂီတွေကိလေသာဘယ်နှပါးရှိရတော့1500ကိလေသာအချင်းအဖြစ်10ပါးရှိတယ်ကိလေသာဘယ်နှပါးတော့10ပါးရှိတယ်လောဘဒေါသမောဟမာနောတဲ့လောဘဒေါသမောဟမာနဘယ်နှပါးရှိသွားတော့၄ပါးလောဘဆိုတာဘာတော့လိုချင်တာဒေါသဆိုတာ စိတ်ဆိုးတာစိတ်ပြက်တာစိတ်ညစ်တာစိတ်အားငယ်တာစိတ်ဓာတ်ကြတာဒေါသတွေပဲလောဘဒေါသမောဟတဲ့မောဟဆိုတာအမှန်မသိတာအမှားတွေကိုသိတယ်မောဟဆိုတာယုံ nant ဆိုတဲ့ဟာကိုလည်းအမှန်မသိဘူးယုံ nant ကိုယုံ nant လို့မသိဘူးအကြောင်းအကျိုးကိုလည်းအကြောင်းအကျိုးလို့မသိဘူးအနေစာကိုအနေစာလို့မသိဒုက္ခကိုဒုက္ခလို့မသိအနတ္တကိုအနတ္တလို့မသိအဲ့ဒါမောဟပဲအနေစာကိုနေစာလို့ထင်တယ်နေစာကိုဒုက္ခကိုဒုက္ခလို့ထင်တယ်အနတ္တကိုအတ္တလို့ထင်တယ်ဒါလည်းမောဟပဲသူအမှားသိတယ် မောဟဆိုတာအမှန်မသိတာလည်းမဟုတ်အမှားကိုသိတာလည်းမောဟအဲ့တော့လောဘဒေါသမောဟမာနဆိုတာနားလေပါတယ်ပစ္စည်းရှိတဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းအကြောင်းပြုမာနကြီးကြပညာတတ်တဲ့ပုဂ္ဂိုလ်ရဲ့ပညာတတ်တာဝအကြောင်းပြုပြီးမာနကြီးရတယ်ရုပ်ရည်စဉ်လှပတင့်တဲ့သူတွေကလည်းပဲရုပ်ရည်စဉ်လှပတင့်တာတွေကိုအကြောင်းပြုပြီးမာနကြီးကြယာရုအာနာရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲယာရုအာနာရှိတာကိုအကြောင်းပြုပြီးတော့မာနကြီးကြအဲကို့မှာအတိုင်းဝိုင်းရှိလို့ရှိရင်အတိုင်းဝိုင်းကိုအကြောင်းပြုပြီးတော့လည်းမာနတွေကြီးကြတယ် အဲရုပ်ရုပ်ရည်ငယ်ရွယ်နှုတ်ပြတဲ့ပုံကိုယ်တွေကလည်းပဲငယ်ရွယ်နှုတ်ပြတာကိုအကြောင်းပြုပြီးတော့မာနတွေရှိကြ။ဘာလို့ကတော့ငယ်တာပဲငယ်သေးတာပဲဆိုပြီးတော့ငယ်တာကိုအကြောင်းပြုပြီးတော့မာနတွေလည်းကြီးကြ။အဲဒီလိုမာနဆိုတာထောင်လွှတ်တက်ကြွတယ်မာနတဲ့အဲဒါလည်းစိတ်အငြိကြီးတစ်မျိုးပဲ။လောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စတဲ့ခုနကပြောလိုက်ပြီဒိဋ္ဌိဝိသိကိစ္စအဲဒါလည်းစိတ်အငြိကြီးပဲ။လောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စ ဌိနာဥဒိစ္စံနဲ့ဌိနာဆိုတာယောဂီတွေငိုက်ငိုက်ငိုက်ငိုက်သွားတာကဌိနာတွေမိတာတွေပေါ့အဲ့ဒါလည်းပဲစိတ်အငြိအကျေးပဲဌိနာဥဒိစ္စံနဲ့ယောဂီတွေတရားမှတ်တဲ့ဖောင်းနာပိနာမမရဘူးအိမ်ရောက်တဲ့တငယ်ချင်းသည်ရောက်တဲ့အမေသည်ရောက်တဲ့အဖေသည်ရောက်တဲ့အဲစီးပွားရေးလုပ်ငန်းတွေသည်ရောက်တဲ့အဲ့ဒီရောက်နေတာတွေကဥဒိစ္စတဲ့စိတ်ပြန့်လွင့်နေတယ်အဲ့ဒီလိုအမေသည်ရောက်အဖေသည်ရောက်အိမ်ရောက် အဲ့ဒါတွေကစိတ်အငြိအကျေးတွေပဲဥဒိစ္စတဲ့ထိနာဥဒိစ္စအာဟိရိကံအနုတ္တပံတဲ့အာဟိရိကဆိုတာမကောင်းတာတွေမကောင်းမှုကိုမကောင်းမှုမှမရှက်တဲ့အာဟိရိကမကောင်းတာတွေလုပ်ဖို့ तू မရှက်ဘူးအဲ့ဒါအာဟိရိကစိတ်အငြိအကျေးပဲမကောင်းတာတွေပြောဖို့ तू မရှက်ဘူးအဲ့ဒါစိတ်အငြိအကျေးပဲအာဟိရိကမကောင်းတဲ့စိတ်နေစိတ်ထားတွေထားဖို့ तू မရှက်ဘူးအဲ့ဒါအာဟိရိကခေါ်တယ်အဲ့ဒါစိတ်အငြိအကျေးတစ်မျိုးပဲ အနုတ္တပတဲ့အနုတ္တပဆိုတာမကောင်းတာပြောဖို့ तू မကြောက်ဘူးမကောင်းတာလုပ်ဖို့ तू မကြောက်ဘူးမကောင်းတာတွေတွေးဖို့ तू မကြောက်ဘူးအဲ့ဒါအနုတ္တပခေါ်တယ်အဲ့ဒါလဲစိတ်အငြိအကျေးပဲစိတ်အငြိအကျိုး10မျိုးရှိတယ်တဲ့အဲ့ဒီ10မျိုးတွေမကပါဘူးကျန်တာတွေလည်းရှိပါသေးတယ်အဲ့ဒီကိလေသာ10မျိုးထဲမှာမပါပေမဲ့လို့အိတ်သားတို့မစ္စရိယတို့သူများကိုမနာလိုတာတို့ဝန်တူတာတို့ကုတ်ကုတ်စတဲ့ နောင်တပူပန်မှုတွေရနေတာပေါ့လေအဲ့ဒါကြီးလည်းစိတ်အငြိအကျေးတွေပါပဲအဲ့ဒီစိတ်အငြိအကျေးတွေအဲအဲ့ဒါကစိတ်အငြိအကျေးပေါ့ခန္ဓာကိုယ်အငြိအကျေးကို မပယ်ရှားနိုင်လို့တရားဝါတွေဆင်းရဲဒုက္ခမရောက်ဘူးအိုရင်းဆင်းရဲကခန္ဓာဒီခန္ဓာကိုယ်မှာရှိနေတဲ့ခြေညော်စရှိတဲ့အငြိအကျေးတွေကိုပယ်ရှားသုတ်တင်ရုံနဲ့ရေတွေဘလောက်ပဲချိုးချိုးစပ်ပြားတွေဘလောက်ပဲတိုက်တိုက်မအိုးအောင်မလုပ်နိုင်ဘူး အိုခြင်းဆင်းရဲကကင်းသွားအောင်မလုပ်နိုင်ဘူးနာခြင်းဆင်းရဲကလည်းပဲကင်းသွားအောင်မလုပ်နိုင်ဘူးသိခြင်းဆင်းရဲလည်းကင်းသွားအောင်မလုပ်နိုင်ဘူးအဲနောက်ပြီးတော့ဆင်းရဲတွေစုံနေတာပါပဲဒုက္ခဆင်းရဲပရိဒီဝဆင်းရဲဒုက္ခဆင်းရဲဒေါမနတာဆင်းရဲဥပါယတာဆင်းရဲနဲ့ဆင်းရဲတွေစုံလို့ပိယိဝေပြောကဒုက္ခတဲ့ကိုချစ်ခင်တဲ့ပုဂ္ဂိုလ်တွေနဲ့ကိုယ်ကွင်းရတဲ့ဒုက္ခအပိယိတံပြောကဒုက္ခတဲ့ကိုမချစ်မခင်ကိုမုန်းတဲ့သူတွေနဲ့မြင်ရတွေ့ရကြုံရဒါလည်းဒုက္ခပဲဒုက္ခတွေမျိုးစုံလို့အဲရေချိုးအောင်လည်းအဲ့ဒီဒုက္ခမျိုးစုံတွေက လွတ်သွားမှာမဟုတ်ဘူးမအိုအောင်မတတ်နိုင်ဘူးအဲဒီကိုညစ်ကြေးကိုရေနဲ့တန့်စင်ုံနဲ့ဆက်ပြနဲ့တန့်စင်ုံနဲ့မအိုအောင်မတတ်နိုင်ဘူးမနာအောင်မတတ်နိုင်ဘူးမသေးအောင်မတတ်နိုင်ဘူးအဲချစ်သူတွေနဲ့ကိုယ်ကွင်းရတဲ့ကဒုက္ခဆင်းရဲမရောက်အောင်မတတ်နိုင်ဘူးမရှင်းမခဲတဲ့ပုံကိုယ်တွေနဲ့တွေ့ရတဲ့အခါဆင်းရဲဒုက္ခမရောက်အောင်မတတ်နိုင်ဘူးအဲဒီခန္ဓာကိုယ်အငြိအကျေးကင်းဝေးစင်ကြအောင်လုပ်ရုံနဲ့ဒုက္ခတွေကကင်းလွတ်မသွားနိုင်ဘူးတဲ့အပယ်လေးပါငရဲရေချိုးရုံနဲ့ငရဲမရောက် ထပ်ပြတဲ့တိုက်ယုံနဲ့တရိษံမဖြစ်ပြိတ္တာမဖြစ်သူတကယ်မဖြစ်အဲဒီလိုမဖြစ်နိုင်ဘူးတဲ့အဲ့တော့အဲ့ဒီလိုဆင်းရဲတွေကတန္တရာဆင်းရဲတွေဇာတိအစရှိတဲ့တန္တရာဆင်းရဲတွေနဲ့အပယ်ဆင်းရဲတွေကလွတ်ရှင်ရင်တော့ခန္ဓာကိုယ်အညီအကျင့်တုတ်တင်တန့်စင်ယုံနဲ့ဒါမဖြစ်နိုင်ဘူးစိတ်အညီအကျင့်တွေတန့်စင်အောင်လုပ်ရမယ်စိတ်အညီအကျင့်ဆိုတာခုနပြောခဲ့တဲ့လောဘဒေါသစတဲ့စိတ်အညီအကျင့်တွေအဲ့ဒီစိတ်အညီအကျင့်တွေတန့်စင်အောင်လုပ်မှအိုခြင်းဆင်းရဲကလည်းလွတ်မြောက်နိုင်တယ်နာခြင်းဆင်းရဲကလည်းလွတ်မြောက်နိုင်တယ် ပေးခြင်းဆင်းရဲကလည်းလွတ်မြောက်နိုင်တယ်အဲငရဲဆင်းရဲတိရစ္ဆာန်ဆင်းရဲပြိတ္တာဆင်းရဲဒုရကဲဆင်းရဲအဲ့ဒီဆင်းရဲတွေကလည်းလွတ်မြောက်နိုင်တယ်ဒါကြောင့်ဆင်းရဲတွေကလွတ်မြောက်ခြင်းရင်စိတ်အညီအကျေကင်းဝေးစင်ကြယ်ဖို့လိုတယ်ဆင်းရဲတွေကတရဝတိုင်းတရဝတိုင်းလွတ်ချင်ကြတာပါပဲဘယ်သူမှဆင်းရဲကိုမလိုလားကြပါဘူးဘယ်သူမှမအိုချင်ကြဘူးအိုချင်းဆင်းရဲကြောင့်တွေ့ရှိရတဲ့ဆင်းရဲတွေဘယ်သူမှမလိုလားဘူးအဲဘယ်သူမှလည်းအနာရောဂါမခံစားရင်ဘူးနာ အနာရောဂါခံစားလို့ဆင်းရဲရတဲ့အခြေအနေဘယ်သူမှမလိုလားဘူးဘယ်သူမှလည်းမသေးခြင်းဘူးသေးဒီကနေ့မှတွေ့ရတဲ့ဆင်းရဲတွေကိုလည်းဘယ်သူမှမလိုလားဘူးဒီတော့ဆင်းရဲဆိုရင်ဘယ်သူမှမကြိုက်ငရဲဆင်းရဲဘယ်သူမှမကြိုက်ဘူးတိရစ္ဆာန်ဆင်းရဲပြိတ္တာဆင်းရဲသူရကယ်ဆင်းရဲဒီဆင်းရဲတွေလည်းဘယ်သူမှမကြိုက်ဘူးအဲ့ဒီဆင်းရဲတွေကိုမကြိုက်လို့ရှိရင်အဲ့ဒီဆင်းရဲတွေကလွတ်ရလွတ်ကြောင်းနှီးကောင်းရှိတယ်ဘာလို့ရမလဲစိတ်အငြိကြီးကင်းဝေးစင်ကြအောင်လုပ်ရမယ်စိတ်အငြိကြီးကင်းဝေးစင်ကြအောင်ဘာလုပ်မလဲတတိပဋ္ဌာန်အားထုတ်ရမယ်တဲ့ဒီတော့ တတိပဌံအားထုတ်လို့ရှိရင်စိတ်အညီအကြီးတွေကင်းဝေးစင်ကြယ်တဲ့တတိပဌံအားထုတ်လို့ရှိရင်စိတ်အညီအကြီးလေးပုံတစ်ပုံကင်းစင်သွားတဲ့ဘယ်လိုပုံကုမျိုးလဲဖြစ်နိုင်လို့သတိပဋ္ဌာန်အားထုတ်လို့ရှင်စိတ်အငြိအကျေတဝက်ကင်းစင်သွားတယ်ဘယ်လိုပုံကိုလည်းဖြစ်နိုင်တော့တက္ကရာကံတဲ့သတိပဋ္ဌာန်အားထုတ်လို့ရှင်စိတ်အငြိအကျေလေးဘုံသုံးဘုံကင်းစင်သွားတဲ့ဘာပုံကိုတော့အနာဂံပုံကိုလည်းဖြစ်နိုင်တယ် အဲတတိပဒံတရားအားထုတ်လို့ရှိရင်စိတ်အညီအကျေးတွေယာနှုံးပြေစိတ်အညီအကျေးမှန်သမျှအကုန်လုံးကင်းစင်သွားတဲ့ဘယ်လိုပုဂ္ဂိုလ်တော့အဲယဟနာပုဂ္ဂိုလ်လည်းဖြစ်နိုင်တယ်တဲ့ဒါကြောင့်စိတ်အညီအကျေးကင်းဝေးစင်ကြယ်ခြင်းတတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တဲ့မာစီဆရာတော်ဘုရားကြီးကမြတ်စွာဘုရားမိန်ကြားတော်မူခဲ့တဲ့စကားကိုမြန်မာလူမျိုးတွေမြန်မာလိုမှတ်လို့လွယ်အောင်ဆိုပြီးတော့မာစီဆရာတော်ဘုရားကြီးကလင်္ကာလေးလှုပ်ထားတယ် စိတ်အညစ်အကြေးကိုစင်စေလို့ဘယ်လန်းစဉ်ကိုလိုက်ရမယ်တဲ့သူကလင်္ကာအမေးလင်္ကာလေးလှုပ်ပြီးတော့စိတ်အညစ်အကြေးကိုစင်စေလို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တဲ့ဆရာတော်ဘုရားကြီးကအဖြေလင်္ကာလေးစီထားတဲ့ကဲယောဂီတွေအမေးလင်္ကာလေးရောအဖြေလင်္ကာလေးရောဆိုကြည့်စမ်းပါစိတ်အညစ်အကြေးကိုစင်စေလို့ တတိပဒံအာထုတ်တဲ့အတွဲအကျိုးခုနှစ်မျိုးတွေကဘာအကျိုးပြီးသွားပြီလဲစိတ်အညစ်အကြေးကင်းဝေးစင်ကြယ်ခြင်းဆိုတဲ့အဲ့ဒီအကျိုးပြီးသွားပြီနံပါတ်1ကဘာလာမလို့တောကကိုလွန်မြောက်ခြင်းတဲ့အဲ့ဒီအကျိုးအဲ့ဒါကိုလည်းမဟာစီဆရာတော်ဘုရားကြီးကသင်္ကာစီထားပါတယ်တောကဆိုတာဝမ်းနေတာဝမ်းနေတာဝမ်းနေမှုကိုလွန်မြောက်လို့ဗေလန်းစဉ်ကိုလိုက်ရမယ်တဲ့ ဝမ်းနည်းမှုကိုလွန်မြောက်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တဲ့။အဲဒါလေးစိုးကြည့်သမ်းပါ။မှန်ပါပါ အကြောင်းတွေက6မျိုးရှိတယ်တဲ့ဝါနဲ့စရာအကြောင်းကနံပါတ်1တဲ့ညာတိပြဒနာတဲ့ပြဒနာတရားဘယ်နှပါးရှိတယ်ကြားဘူးတော့ယောဂီတွေသူတောင်းတာထဲမှာမပါဘူးလားအပေလေးပါးကတ်သုံးပါးရပြည့်ရှင်ပါးရန်သူမျိုး၅ပါးဝိပတ္တိတရား၄ပါးပြဒနာတရား၅ပါးတဲ့ပြဒနာတရား၅ပါးပြဒနာဆိုတာဘာတော့ ပျက်စီးတာဆုံးရှုံးပြက်ပြပြစ်မှုများ ခေါ်ညာပြတနာတဲ့မဟာကဏ္ဍဆရာတော်ကြီးစီထားတဲ့လင်္ကာလေးပါပဲဆုံးရှုံးပြက်ပြပြစ်မှုများခေါ်ညာပြတနာဆုံးရှုံးပြက်စီးတာအဲ့ဒါပြတနာတဲ့အဲ့ဒီပြတနာ၅မျိုးကြီးတယ်ရဲ့ညာတိဘောက ရောဂဒိဋ္ဌိသီလသီလတိ၅ရှိပြတနာညာတိပြတနာဆွေဆွေမျိုးတွေပြည့်စည်တယ်အမေသေးသွားတယ်အဖေသေးသွားတယ် သားတည်သွားတယ်သမီးတည်သွားတယ်ကိုယ့်ရဲ့ဆွေမျိုးတွေတည်တယ်ဗောဦးလေးအတော်စသည်ဆွေမျိုးတွေတည်တယ်အင်းအဲ့ဒီလိုဆွေမျိုးတွေတည်လို့ရှိရင်လည်းပဲတဲ့ဝမ်းနေကြရတယ်တဲ့ဝမ်းနေမှုဆိုတာအဲ့လိုဆွေမျိုးတွေတည်ကြည်ပြည့်စည်သွားပြီဆိုရင်ဝမ်းနေကြရတယ်ဟုတ်တယ်ကိုမိသားစုထဲမှာမိသားစုကမိဘကိုတိတ်ပြီးတော့အားကိုးရတယ်အဲ့ဒီမိဘကိုလည်းပဲတိတ်ပြီးတော့ချစ်ခင်ကြရတယ် အင်းအဲ့ဒီလိုအင်မတန်ချစ်ခင်ရအင်မတန်အားကိုးရတဲ့မိဘအမေဖြစ်ဖြစ်အဖေဖြစ်ဖြစ်တူဦးတည်သွားပြီဆိုလို့ရှိရင်အမေရောအဖေရောနှမျိုးလုံးတည်မယ်ဆိုလို့ရှိရင်တော့ကျန်ရတဲ့သားသမီးတွေမှာနေမတိထိုင်မတိဒုက္ခတွေရောက်လို့ဝမ်းနေငယ်ဝမ်းနေနေကြတောကတွေရောက်ကြအန်တခါကိုအင်မတန်ရှိတဲ့သားလေးသေးမယ်သမီးလေးသေးမယ်အဲဒီလိုသေးသွားပြီဆိုလို့ရှိရင်လည်းပဲကြံရင်တဲ့သူတွေမှာပူဆွေးတောကတွေရောက်ကြတယ်တဲ့ဒီတော့ကိုမမျော်လင့်မနဲ့အဲကိုနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တယောက် ကားတိုက်လို့သေသွားတဲ့ရေနစ်လို့သေသွားတဲ့မိလောင်လို့သေသွားတဲ့စသဖြင့်ဒီလိုမမျောလင်းတဲ့သတင်းကြားလိုက်ရပြီဆိုလို့ရှိရင်ဝမ်းနေကြတယ်အဲ့ဒါညာတိပြဒနာတဲ့ညာတိပြဒနာတွေ့ကြုံရပြီဆိုလို့ရှိရင်တဲ့ဝမ်းနေကြရတယ်ဒါလည်းမกินနိုင်ဘူးအမေရှိတဲ့ပုဂ္ဂိုလ်တိုင်းဒီတောကတွေခံစားရမှာပဲအဖေရှိတဲ့ပုဂ္ဂိုလ်တိုင်းဒီတောကတွေခံစားရမှာပဲသားရှိတဲ့မိခင်တိုင်းဖခင်တိုင်းဒီတောကတွေခံစားရမှာသမီးရှိတဲ့မိခင်တိုင်းဖခင်တိုင်း ဒီလောကကြီးခံစားရတယ်ဆွေမျိုးရှိတဲ့ပုံကိုယ်တွေပေါ့လေဆွေမျိုးဆိုတာလောကမှာရှိနေကြတာပဲလူတိုင်းလူတိုင်းအဲ့ဒီဆွေမျိုးတွေတေးကြေပြည့်စည်ပြီဆိုလို့ရှိရင်တဲ့တောက ရောက်ကြရတယ်တောကရောက်ပြီဆိုလို့ရှိရင်ပင်ပန်းနဲ့ဆင်းရဲတဲ့အဲ့ဒီလိုပင်ပန်းဆင်းရဲတဲ့တောကတွေမရောက်ရှင်လို့ရှိရင်တဲ့ဘုရားကတတိပဋ္ဌာန်အာထုတချို့အမေးသေးတဲ့အခါကြီးကျယ်ငိုကြဝမ်းနေကြ အဲပင်ပန်းနဲ့အဲ့ဒီလိုပင်ပန်းနဲ့တောကတွေပင်ပန်းမှုကိုပေးတဲ့တောကတွေမရောက်ချင်တတိပဒံအာထုတ်အမေသေးလို့တောကတွေရောက်အဖေသေးလို့တောကတွေရောက်သားသေးလို့တောကရောက်သမီးသေးလို့တောကရောက်ကိုယ်နဲ့ခင်မင်းရင်းနှီးတဲ့ဆွေမျိုးတွေသေးလို့တောကတွေရောက်ခဲ့ကြရတယ်အဲ့ဒီတောကတွေတန်တရားကြီးလဲခဲ့ကြတဲ့အခါမှာအဲ့ဒီလိုတောကတွေကအလွန်ကဲပဲများခဲ့ပါတယ်အမေသေးလို့ တောကဖြစ်ခဲ့ရတာအဖေသေးလို့တောကဖြစ်ခဲ့ရတာဘဝဘဝအမိပေါင်းကလည်းများစွာအဖေပေါင်းကလည်းများစွာတောကပေါင်းကလည်းမရမတွက်နိုင်အသင်ချေအမိသေးလို့တောကလည်းအသင်ချေအဖေသေးလို့တောကလည်းအသင်ချေတောကတွေအသင်ချေပါပဲတန်တရားကြီးမှာတောကတွေပင်လေဝေခဲ့ရတယ်အဲ့ဒီတောကပင်လေဝေရတယ်တောကပင်လေကြီးတွေကလွတ်မြောက်ခြင်းရင်တဲ့မြတ်စွာဘုရားကတတိပဋ္ဌာန်အာထုတ်တဲ့အမေသေးလို့တောကမရောက်ခြင်းလဲတတိပဋ္ဌာန်ကိုအာကို့ အဖေသေးတဲ့အခါမှာတောကမိတွေအလောင်းမခံခြင်းလည်းပဲတတိပဒံကိုအားကိုသားသေးလို့သမီးသေးလို့ဆွေမျိုးသေးလို့အဲဒီလိုဆွေမျိုးတွေသေးလို့တောကမရောက်ချင်ဒီတတိပဒံပဲအားကိုတဲ့ဒီတတိပဒံအမတန်အားကိုလို့ရှိရင်တဲ့အားကိုတဲ့ကိုအားကိုရင်အားကိုတဲ့လောက်ပဲကူညီတယ်တဲ့တောကတွေကိုအကူညီပေးနိုင်တာဒီတတိပဒံပဲဒါကြောင့် ဆွေမျိုးတွေသေချေပြည့်စည်လို့တောကရောက်နေကြတဲ့တောကတွေတွေတတိပဋ္ဌံကိုသရိယတတိပဋ္ဌံကိုအာတုတတိပဋ္ဌံစေကိုစအဲတောကတွေပြောင်းမယ်တဲ့ညာတိပြဒနာပြီးတော့ဘာပြဒနာတော့ညာတိပြဒနာဘောဂပြဒနာတဲ့ဘောဂဆိုတာစီစဉ်ဥစ္စာတွေပြည့်စည်တယ်စီစဉ်ဥစ္စာဆိုတာရာဇတောပါတယ်ရှင်ဘရင်နေမကောင်းဘူးဆိုလို့ရှင်လည်းစီစဉ်ဥစ္စာတွေပြည့်စည်တယ်ရှင်ဘရင်နေမဟုတ်ပါဘူးအုပ်ချုပ်နေတဲ့သူတွေ လူကြီးတွေပေါ့လေအုပ်ချုပ်နေတာရှင်ဘုရင်နဲ့မဟုတ်ဘူးအဲကိုရက်ွက်မှာအုပ်ချုပ်နေတဲ့လူကြီးဆိုရင်လည်းဒါရာဇပါပဲအဲ့ဒီလိုပုံကိုယ်တွေမကောင်းမှုဆိုလို့ရှိရင်အဲ့ဒီပုံကိုယ်တွေကြောင့်တဲ့စီစဉ်ဥစ္စာတွေပျက်စီးရတဲ့အခါမျိုးမှာဆိုလို့ရှိရင်လည်းပဲရှင်ဘုရင်တွေတိမ့်နေအဲပြည်သူပိုင်တိမ့်နေပြည်သူပိုင်တိမ့်ခံရလို့မို့ပစ္စည်းတွေဆုံးရှုံးသွားတဲ့ပုံကိုယ်တွေတောကတွေရောက်ကြတာဒါလည်းကြားဘူးနေကြတာရက်ွက်ထဲမှာရက်ွက်လူကြီးတွေကကိုယ်ပစ္စည်းကိုအတင်းအရမအသိမ့်ပိုက်ခံရလို့မို့ လူတွေစိတ်ဆင်းရဲကြအဲအဲ့ဒါတောကပဲအဲ့ဒီလိုတောကတွေတွေ့ရတဲ့အခါမှာ မပင်မမဆင်းရဲခြင်းရင်တဲ့ဘုရားကတတိပဋ္ဌာန်အားကိုတတိပဋ္ဌာန်အားထုတ်တဲ့ရာဇာတောဝါစောရတောဝါတဲ့တခိုးရမြတွေကိုပစ္စည်းဥစ္စာခိုးသွားပြီဆိုလို့ရှိရင်လည်းပဲအဲဆုံးရှုံသွားရင်ဝမ်းနေရအဂိတောဝါတဲ့မိဘေးတဲ့မိလောင်ပြီဆိုလို့ရှိရင်လည်းပဲကိုယ်ပစ္စည်းတွေအကုန်လုံးပါသွားတာပဲတက်တက်ပြောင်သွားတာပဲအဲ့ဒီလိုဆိုလို့ရှိရင်တော့ကတွေရောက်ကြပြီ ဒီရေးထိုင်ရေးတွေခက်သွားတာကိုစာရေးတော်ရေးတွေခက်တော့တောကတွေရောက်ကြအဲဒီလိုတောကတွေရောက်နေတဲ့အခြေခံမျိုးမှာအဲတောကအလောင်းတောကမိအလောင်းမခံရဘဲနဲ့တည်တည်ငြိမ်ငြိမ်အေးချမ်းညာလေးနဲ့လောကရံကိုရင်းဆိုင်နိုင်ခြင်းရင်တဲ့ဘုရားကတတိပဒံအာထုတ်တဲ့ဥဒကတောဝါတဲ့ရေဘေးတို့လေဘေးတို့အဲ့ဒီရေဘေးလေဘေးတွေနဲ့တွေ့ရတဲ့အခါမှာလည်းကိုယ်ပစ္စည်းတွေဆုံးရှုံပျက်စီးတတ်တယ်တဲ့အပိယဒါယ ဒါယာဒတောဝအမွေခံသားစုသမီးစုတွေကြောင့်လည်းပဲကိုယ်ပစ္စည်းဆုံးရှုံးပျက်စီးသွားရင်တဲ့အဲ့ဒါတောကတွေရောက်ကြတယ်တဲ့အဲ့ဒီလိုအခြေအနေတွေကြောင့်ပစ္စည်းဥစ္စာပျက်စီးရတဲ့အခါမျိုးမှာတောကမရောက်ရှင်ဘုရားကတတိပဌာအာထုတဲ့ညာတိပြဒနာဘောဂပြဒနာရောဂပြဒနာတဲ့ရောဂပြဒနာဆိုတာအနာယောဂဖြစ်တာပါပဲအနာယောဂကသေစီနိုင်လောက်တဲ့ဒီမှာယောဂတွေကင်စားတို့ ယောဂါတွေသုံးနေတာပါပဲဒီမှာသိစင်နေလောက်တဲ့ယောဂါတွေအဲ့ဒီလိုယောဂါတွေဖြစ်ပြီဆိုလို့ရှိရင်တော့အမကျန်အကြီးအကျယ်စိတ်ဆင်းရဲရတယ်တောကတွေရောက်ကြတယ်အဲ့ဒီလိုစိတ်ဆင်းရဲစရာယောဂါတွေနှိမ့်ဆက်လာပြီဆိုလို့ရှိရင်တဲ့တောကမရောက်ခြင်းဘုရားကတတိပဋ္ဌာန်အားကိုးတယ်တတိပဋ္ဌာန်အားထုတ်တယ်အဲ့ဒီလိုခြေအနေတွေနဲ့ကိုကမကြုံရသေးခင်နောင်ကြုံလာမယ့်အခါမှာအဲစိတ်မဆင်းရဲခြင်းရင်လည်းပဲတောကမရောက်ခြင်းရင်လည်းပဲယခုနေကနေပြီးတော့တောကမရောက်ရအောင် တတိပဌာနီကို ကြိုးတင်ကြိုးစားပြီးတော့အားထုတ်တာတဲ့ညာတိပြဒနာဘောဂပြဒနာ ရောဂပြဒနာ နောက်နှမျိုးကြံသေးတယ်ဘာတွေရှိသေးတော့ဒိဋ္ဌိပြဒနာနဲ့သီလပြဒနာသီလပြဒနာဆိုတာသီလကိုရိုးရိုးသေးသေးလေးလေးစားစားနဲ့မကြိုးမပေါက်ရအောင်စောင့်ထိန်နေကြတဲ့ပုဂ္ဂိုလ်တွေသီလကျိုးပြတ်သွားပြီဆိုရင်ဩငါသီလကျိုးပြတ်သွားပြီငါအမတမ်းမှ မကြွပြအောင်စောင့်ထိန်ထားပြီးမဲ့အခုသီလကျိုးပြက်သွားပြီဆိုပြီးတော့လည်းဝမ်းနေတတ်တယ်တဲ့တောကဖြစ်တတ်ဒိဋ္ဌိပြဒနာတဲ့အယူဝါဒမှန်နေရာကနေပြီးတော့အယူဝါဒမှားပဲပါသွားတယ်အယူဝါဒမှားပါသွားပြီဆိုလို့ရှိရင်အယူဝါဒမှားကိုအယူဝါဒမှန်လို့ထင်နေတဲ့အချိန်ခါမှာတော့ तू ဝမ်းနေမှုမဖြစ်ပါဘူး။ तू အယူဝါဒမှားကိုအယူဝါဒမှန်ထင်ပြီးတော့ကျေနပ်နေတယ်ဝမ်းသာနေတယ်သူများကိုလည်းပဲအဲ့ဒီအယူဝါဒတွေလက်ခံနိုင်အောင် ဝါဒတွေဖြန့်နေသေးတယ်ဟင်သူကဝမ်းနေတာတွေမဖြစ်သေးပါဘူးအဲ့ဒီအယူဝါဒမှားရောက်တေဂာနီမှာအယူဝါဒမှားမှန်သိသွားပြီဆိုလို့ရှိရင်ဟောဝမ်းနေပြီတေဂာနီမှာဝမ်းမနေဘူးဆိုလို့ရှိရင်နောက်ဘဝငရဲရောက်မယ်ပြိတ္တာဖြစ်မယ်အဲအဲ့ဒီလိုဘဝဇိုးတွေရောက်ရတဲ့အခါမှာဒုက္ခတွေခံစားရပြီဆိုလို့ချင်းဩငါတစ်ချိန်လုံးကအယူဝါဒမှားကိုလက်ခံခဲ့လို့မို့အခုဒုက္ခတွေရောက်နေတယ်ဆင်းရဲတွေခံစားနေရတယ်အဲအဲ့ဒီလိုအခါမျိုးမှာတော့တောကတွေဖြစ်ပြီး ဒါကြောင့်မို့အဲဒီလိုတောကဖြစ်တဲ့အခါမျိုးမှာတောကဖြစ်စရာတွေနဲ့ကြုံလာတဲ့အခါမျိုးမှာမြတ်စွာဘုရားတောကမဖြစ်ရှင်ရင်တဲ့တတိပဋ္ဌာန်အားထုတ်ရပါတယ်ဒိဋ္ဌိပြတနာဆိုတာအယူမှားဆိုတာသူကအယူမှားမှမသိသေးခင်တော့ခြေနှက်နေတာပါပဲဘုရားလက်ထက်ကနွားလိုကျင့်တဲ့လူတစ်ယောက်နဲ့ခွေးလိုကျင့်တဲ့လူတစ်ယောက်လူနှစ်ယောက်လာကြတယ်နွားလိုကျင့်တဲ့သူကတော့ပုံနီးရတယ်ခွေးလိုကျင့်တဲ့လူရဲ့နာမည်ကတော့ ပုံနာသေနိယတဲ့သူကပုံနာနဲ့သေနိယအဲ့လူနှစ်ယောက်မြတ်စွာဘုရားကြီးလာကြလာကြပြီးတဲ့အခါတော့ခွေးလိုကျင့်တဲ့လူကနွားလိုကျင့်တဲ့သူရဲ့အကျင့်ရဲ့အကျိုးကိုမြတ်စွာဘုရားကိုလျှောက်ဘလို့အကျိုးရှိပါတော့မြတ်စွာဘုရားတကားနွားလိုကျင့်တဲ့ခွေးလိုကျင့်တဲ့သူကလည်းပဲနွားလိုကျင့်တဲ့သူရဲ့အကျင့်ရဲ့အကျိုးကိုသူကလျှောက်မြတ်စွာဘုရားငါမမေးနဲ့ငါဘုရားမပြေခြင်းဘူးအဲမရဘူးထပ်မိတယ်အဲ့လူနှစ်ယောက်ကထပ်ပြီးတော့ငါဘုရားမမေးနဲ့ငါဘုရားမပြေခြင်းဘူး နှစ်ကြိမ်ပဲတဲ့မြတ်စွာဘုရားသုံးကြိမ်မြောက်သူတို့ကမေးတယ်မေးတဲ့အခါတော့ဘုရားဖြေပြီခွေးလိုသွားခွေးလိုစားခွေးလိုအိတ်ခွေးလိုနေတဲ့သူခွေးအကျင့်အပြည့်စုံကျင့်အဲ့ဒီသိရင်ခွေးဖြစ်မယ်ဘုရားပြောလိုက်နွားလိုစားနွားလိုအိတ်နွားလိုကျင့်အဲ့ဒီလူခွေးနွားအကျင့်ကို အပြည့်စုံကျင့်တဲ့သူသိရင်နွားဖြစ်မယ်ဘုရားအဲ့လိုပြောလိုက်အဲ့ဒီလိုပြောနေမဟုတ်ခွေးအကျင့်နွားအကျင့်နဲ့ တဏှာဝဆင်းရဲကလွတ်မြောက်တယ်လို့အဲ့ဒီလိုယူဆရင်အဲ့ဒီအယူဆအယူမှားပဲတဲ့ဒိဋ္ဌိပြဿနာဖြစ်နေတာအယူမှားပဲအဲ့ဒီအယူမှားကိုလက်ခံပြီးတော့သေရင်ငရဲရင်လည်းဖြစ်မယ်တိရစ္ဆာန်လည်းဖြစ်မယ်ငရဲရင်လည်းကြာမယ်တိရစ္ဆာန်လည်းဖြစ်မယ်လို့ဘုရားကအဲ့ဒီလို ဟောလိုက်တဲ့အခါရောက်တော့အဲ့ဒီခွေးလိုကျင့်တဲ့သူနဲ့နွားလိုကျင့်တဲ့သူတွေကျုံပွဲချပြီးတော့ငိုကြတယ်တဲ့သူတို့အကျင့်မှားကိုအကျင့်မှားမှန်သိသွားကြအဲ့ဒီမှာပုံနာကတော့ဘုရားဟောတဲ့တရားကို ဘုရားကကံ၄ပါးအကြောင်းကိုရှင်းပြရှင်းပြတဲ့အခါတော့ပုံနာကတော့သူကတရဏဂုံတီးသွားတယ်တော့ဟိုဗုဒ္ဓဘာသာဝင်ဖြစ်သွားတယ်ခွေးလိုကျင်းတဲ့အဲ့ဒီတေနိယကတော့ဘုရားသာသနာတော်မှာဝင်ပြီးယဟန်ပြုပြီးတော့တရားတွေအားထုတ်ယဟန်နာဖြစ်သွားတယ်တဲ့ဒါကတော့အကျဉ်းမကိုအကျဉ်းမမှန်သိရင်တဲ့အဲ့ဒီယူမကိုယူမမှန်သိဒိဋ္ဌိပြဒနာကြောင့်တောကရောက်တယ်တဲ့နောက်ပုဂ္ဂိုလ်တူးကရှိတယ်တူး အဲ့ဒီကရှိတဲ့သူကသူကသူ့ပွဲပရိသတ်သူ့ကိုလာပြီးကြည့်ရှုအားပေးကြတဲ့သူတွေကိုပျော်ရွှင်အောင် လုပ်တဲ့အတွက်ပျော်ရွှင်စေတတ်တဲ့နတ်ပြည်ကိုရောက်တယ်တဲ့ပဟာတဆိုတဲ့နတ်ပြည်ကိုရောက်တယ်သူဆရာဆရာကြီးတွေကပြောခဲ့ကြအဲ့ဒါကိုမှတ်သားပြီးတော့သူကလူတွေကိုဖြေပြောတယ်လူတွေကိုပျော်ရွှင်အောင်လုပ်ကရှိတဲ့ပညာနဲ့ အဲ့ဒီလူကမြတ်စွာဘုရားထံရောက်တယ်မြတ်စွာဘုရားထံရောက်တဲ့အခါတော့မြတ်စွာဘုရားကိုမေးတယ်မြတ်စွာဘုရားတပည့်တော်ကချီတဲ့အလုံးနဲ့လူတွေပျော်ရွှင်အောင်လုပ်ပါတယ်တပည့်တော်သေရင်ပဟာတဆိုတဲ့နတ်ပြည်ရောက်တယ်ဆိုတာဟုတ်ပါသလားဘုရားကမမေးနဲ့ပြောတယ်မေးတယ်ဘုရားကမဟုတ်ဘူးပဟာတဆိုတာနတ်ပြည်မဟုတ်ငရဲလို့ဘုရားကပြောလိုက်အဲ့ဒီနဲ့သူမှ သူလည်းပဲအကြီးအကျယ်ချုံမွေချပြီးတော့တောကတွေရောက်ပြီးငိုတယ်တဲ့ဒီတော့အယူမားဆိုတာအယူမားမှမသိသေးရင်တော့ကျေနပ်နေသေးတာပဲအယူမားမှသိသွားတဲ့အခါတော့တောကတွေရောက်တယ်တဲ့ဒါကြောင့်အဲ့ဒီယတနာတရား၅မျိုးနဲ့ကြုံတွေ့လို့ရှိရင်လည်းပဲတောကရောက်တတ်တယ်အချအချစိတ်ဆင်းရဲစရာ ကိုယ်ဆင်းရဲစရာဒုက္ခဖြစ်စရာအခြေအနေအရရက်တွေနဲ့တွေ့တွေ့ရတဲ့အခါမျိုးမှာဆိုလို့ရှိရင်လည်းပဲတောကရောက်တတ်တယ်တဲ့ အဲ့ဒီလိုတောကတွေမရောက်ချင်းရင်မြတ်စွာဘုရားတောကဖြည့်စည်းပေးခဲ့တယ်တောကဖြည့်စည်းရတော့စိုးရိမ်မှုဝမ်းနည်းမှုကိုလွန်မြောက်လို့တတိပဌာန်လမ်းစဉ်ကိုလိုက်ရမယ်အဲ့ဒါဆိုပြီးသွားပြီနော်တောကပြီးတဲ့အခါရောက်တော့ဘာကျိုးလာတော့နံပါတ်3အကျိုးကပရိဒေဝအကျိုးတဲ့ပရိဒေဝဆိုတာငိုကြွေးတာငိုကြွေးတာကလည်းခုနအကြောင်း6မျိုးကြောင့်တောကဖြစ်ုံနဲ့မဟုတ်တော့ဘူးတဲ့ပရိဒေဝငိုကြွေးတယ်မြိတ်ကြီးကြတယ်သူကပို့ပြီးတော့ပင်မဆင်းရတာပေါ့ အဲ့ဒီငိုကြွရတယ်ဆိုတာကညာတိပြဒနာအမေသေးလို့ငိုတယ်ငိုရဖေးသေးမို့လို့ငိုရသားသေးလို့လည်းငိုရသမီးသေးလို့လည်းငိုရခင်မွန်းသေးလို့လည်းငိုရဇနီးသေးလို့လည်းငိုရငိုခဲ့ရတဲ့မျက်ရည်တွေတန္တရာကြီးမှာအမေသေးလို့ကြားခဲ့ရတဲ့မျက်ရည်တွေကလည်းသမုဒ္ဒရာလေးစင်းကရည်ရည်တဲ့မကများတယ်အဖေသေးလို့ကြားခဲ့ရတဲ့မျက်ရည်တွေကလည်းပဲသမုဒ္ဒရာလေးစင်းကရည်ရည်တဲ့မကများတယ် သားသေးလို့ကြားခဲ့ရတယ်အမျက်ရည်တွေကလည်းပဲသမုဒ္ဒရာလေးစင်းကရည်တွေမကများတယ်သမီးသေးလို့ကြားခဲ့ရတဲ့အမျက်ရည်တွေကလည်းအဲဒီသမုဒ္ဒရာလေးစင်းတွေကရည်တွေမကများတယ်အဲကိုခင်မွန်းသေးလို့ကိုဇနီးသေးလို့ဆုံးလို့ဆွေမျိုးတွေသေးလို့ကြားခဲ့ရတဲ့အမျက်ရည်သမုဒ္ဒရာလေးစင်းတွေကရည်တွေတဲ့များတယ်တဲ့အဲ့ဒီတောက်လောင်ခဲ့ရတယ်အဲပရိဒီဝမီးတွေမျက်ရည်ကြားခဲ့ရတယ်ပရိဒီဝမီးတွေအဲတဏှာ ਈ ခွဲအတွင်း တတိပဒံအကျိုးခုနှစ်မျိုးကိုပြီးအောင်ပြောမယ်ဆိုပြီးတော့စိတ်ထဲကတော့မှန်းခဲ့ပါတယ်ဒါပေမဲ့လို့နိုင်ကနိုင်ဝက်လောက်လူသေးတယ်ထင်းနေတာတယ်နိုင်ကကြည့်လိုက်တဲ့အခါတော့၃နိုင်ကတီးသွားပြီတနိုင်ကိုတနိုင်ကိုကပြည့်သွားပြီဒါဒီတော့မပြီးတော့ဘူးဒီတော့အဲ့ဒီအကျိုးခုနှစ်မျိုးရစီနိုင်တဲ့တတိပဒံတရားတွေယခုယောဂီတွေအထုတ်နေကြရပြီအဲအခုဖောင်းနာပိန်နာမှတ်တဲ့အဲ့ဒီယောဂီတွေဗေလနာညာလနာစသည်မှတ်နေတဲ့ယောဂီတွေ စိတ်အညီအကျေးကင်းဝေးစင်ကြယ်ခြင်းဆိုတဲ့အကျိုးရတယ်တောကတွေလွမြောက်ခြင်းအကျိုးရတယ်ပရိဒီဝလွမြောက်ခြင်းအကျိုးရတယ်ကိုယ်စင်ရစိတ်စင်ရတွေကိုထုတ်ငြိမ့်စေခြင်းဆိုတဲ့အကျိုးလည်းရတယ်မတရားဖို့တရားနိဗ္ဗာန်တရားတွေရပါလို့ဤလိုဆူတောင်းနေတယ်မတရားဖို့တရားနိဗ္ဗာန်တရားတွေလည်းရစေနိုင်တယ်အဲ့ဒီလိုအကျိုးကြီးမားစေတဲ့ဒီတတိပဒံလုပ်ငန်းကိုရိုးသေးသေးလေးလေးစားစားနဲ့လှုပ်လှုပ်ချင်းချင်းနဲ့အားထုတ်ရမယ်တရက်လှုပ်လိုက်တာနဲ့အလုပ်တစ်ခုကိုတရက်လှုပ်လိုက်တာနဲ့တလစာထူလုံသွားမယ်ဆိုရင်အဲ့ဒီအလုပ်မျိုးကို စိတ်ပါလက်ပါလောက်ရမယ်တလလောက်လိုက်တာနဲ့တစ်သက်လုံးအဲစာရေးတော်ရင်နေထိုင်ရေးဆင်ပြေသွားပြီဆိုလို့ရှိရင်အဲ့ဒီလိုမျိုးကိုစိတ်ပါလက်ပါလောက်ရမယ်အောင်လှုပ်ပေးနိုင်တယ်ဒီတတိပဒံဝိပဿနာအလုပ်ကိုပို့ပြီးတော့ကြိုးကြိုးစားစားဝမ်းပန်းတသားစိတ်ပါလက်ပါနဲ့စိတ်တက်တက်ကြွကြွလို့လို့ချင်းချင်းနဲ့ဒီတတိပဒံတရားကိုတော့ပို့ပြီးကြိုးစားအားထုတ်သိကြပါရယ်အဲ့ဒီလိုကြိုးစားအားထုတ်ပြီးတော့ မိမိတို့လိုလားတဲ့မတရားဖို့တရားနိဗ္ဗာန်တရားတွေကိုကိုယ်စီကိုငါအသီးသီးမျက်မှောက်ပြုနိုင်ကြပါစေ။